သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်နတ်တော်လာပြီကျော်9ရက်2021ခုနှစ်စန္ဒဝရီလ3ရက်တနင်္ဂနွေနေ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကကြီးမှုကျင်းပအပ်သော 2021ခုနှစ်နှစ်သက်ကူတရားလူတော်ဓမ္မပူဇာအထုဓမ္မသဘင် ခန္ဓာ၌ဟောကြားအပ်သောပြည်သူချစ်သောခေါင်းဆောင်များအကြောင်းတရားဒေသနာတော်ရသဗျာကိုတော်တိုင်း ဟောကြားတော်မူခဲ့တဲ့ပိဋကသုံးသွယ်နိကေ၅ပြားဓမ္မခန္ဓာပေါင်း7400ယမပြေမှာဒီကနေ့မျက်မှောက်ထိမတန်းနေရှိနေတဲ့ထဲကနေပြီးအင်္ဂုတ္တရနိကေမှာလာရှိတဲ့လိษွီကုမာရကသုတ်တံကို ပြည်သူချစ်သောခေါင်းဆောင်များခေါင်းစည်းဖြင့်ဟောကြားမှဖြစ်ပါတယ်ဒီတရားဟာရသဗျာကိုရောတိုင်းဟောကြားတော်မူခဲ့တဲ့သုတ်တန်ကို ခြေခံပြီးတော့ဟောတာဖြစ်လို့ရသဗျာရဲ့ဆုံးမတရားတွေသာလင်းဖြစ်တယ်ရသဗျာရဲ့တရားတော်တွေကိုကိုယ်ဝေရဘာသာတစ်ခုအနေနဲ့ မသားမထားကြပဲနဲ့လိုက်နာကျင့်သုံးပွဲရှောင်းပွဲဆောင်းပွဲတို့ကိုဖော်ပြထားတဲ့အဆုံးအမတွေတရားဒေသနာတော်တွေအဖြစ်လေ့လာသင်ယူပြီးမှတ်သားလိုက်နာကြမယ်တရားတော်တွေအဖြစ်မှတ်သားဖို့လိုအပ်တယ်ပေါ့လောကမှာဘာသာတရားတွေမြောက်များစွာရှိတဲ့ထဲမှာ ရှုံကြည်ပြီးကိုးကွယ်ရဆူတောင်းရအဖြစ်သာဘာသာတရားတွေဟာအများအဖြင့်ယတ္တိနေကြတော့လေဘုရားမြတ်စွာဘုရားဟောရမှုခဲ့တဲ့တရားတော်တွေကတော့ရှုံကြည်ဖို့ကိုးကွယ်ဖို့ဆိုတာတဲ့တည်ယူမှန်သာလိုက်နာပြီးတော့ဘဝတုတ်တဲ့ဤတန်ត្រာကလွတ်မြောက်ရေး ဆင်းရဲဒုက္ခအဆုံးသတ်ရေးဆိုတာတွေကိုကျင့်ဆောင်အထုတ်နိုင်မှာဖြစ်လို့တကယ်ပညာရလို့ပြောရမှာပညာရဆိုတဲ့နေရာမှာနှမျိုးရှိတယ်လောကမှာယုတ်ထုပစ္စည်းတွေထုတ်လုပ်သုံးစွဲတဲ့ပညာရကတစ်မျိုးလူတွေရဲ့ယင်တဲ့နှလုံးထဲမှာ ရှိတဲ့ စိတ်နေသဘောထားတွေမြည်သူမြည်ပုံစိတ်ထားရမယ်မြည်သူမြည်ပုံကျင့်ကြံကြုတ်ကိုအထောက်ရမယ်လို့ညွှန်ကြားတဲ့အတိုင်းစိတ်နှလုံးကိုငြိမ်းချမ်းအောင်ဆောင်ရွက်ပေးနိုင်တဲ့စိတ်ပိုင်းဆိုင်ရာအဆုံးအမတရားတော်တွေလို့နှစ်ပိုင်းရှိတဲ့အထဲမှာ မြတ်စွာဘုရားရဲ့ဆုံးမတွေဟာစိတ်ကိုဗဟိုပြုပြီးတော့ဆုံးမတာဖြစ်လို့လူတိုင်းလူတိုင်းဟာစိတ်နှလုံးအေးချမ်းစွာငြိမ်းချမ်းစွာနဲ့မိမိတို့ဘဝရည်တည်မှုစ조사အထောက်ရတိုးတက်ကြီးပွားရေးအတွက်စ조사အထောက်လူတိုင်းလူတိုင်းဟာအလေးနဲ့ထားစဉ်းစားကြည့်လို့ရှင် လူတွေရဲ့ရင်ထဲမှာရှိတဲ့စိတ်ဟာအမှန်တမ်းအရေးကြီးတယ်ဆိုတာတတိပြုပြီးကြမှာပါပမာစကားမှာလည်းပဲစိတ်ပြုတ်ကိုနုစိတ်ထောင်းကိုချေဆိုတာလို့အဆိုတွေရှိထားတဲ့အတိုင်းပဲစိတ်ဓာတ်ခွန်အားဟာအမှန်တမ်းအရေးကြီးလို့စိတ်ဓာတ်ခွန်အားကိုစနစ်တကျတိုးပွားစေနိုင်တဲ့အဆုံးမတရားကတော့မြတ်စွာဘုရားရဲ့အဆုံးမတရားပါတာလင်းဖြစ်တယ် စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာပြီဆိုလို့ရှိရင်ရုပ်ပိုင်းဆိုင်ရာလည်းဖွံ့ဖြိုးတိုးတက်နိုင်တယ်စိတ်ပိုင်းဆိုင်ရာက ဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့ရုပ်ပိုင်းဆိုင်ရာတစ်ခုတည်းသာတိုးတက်နေပဲဆိုလို့ရှိရင်လူတွေဟာစိတ်ချမ်းသာကိုယ်ချမ်းသာမှုနဲ့ငြိမ်းချမ်းတဲ့ဘဝကို ရရှိကြမှာမဟုတ်ချီးပွားလေးလေးစိတ်တော်ကားတွေများလေးလေး စိတ်ထက်ကြမှုတွေနဲ့ကြုံတွေ့ပြီးတော့ငြိမ်းချမ်းမှုကလက်လွတ်ဆုံးရှုံးသွားနိုင်တာဖြစ်တယ်။ဒါကြောင့်မို့မြတ်စွာဘုရားဟောတဲ့မိုင်းစင်တာတီချင်းလို့စိတ်ကိုဗဟိုပြုပြီးတော့ဆုံးမတဲ့တရားဟာရှုပ်ပိုင်းဆိုင်ရာတိုးတက်မှုစိတ်ပိုင်းဆိုင်ရာတိုးတက်မှုနှစ်ခုလုံးတွင်အဓိကကြတာစိတ်ပိုင်းဆိုင်ရာတိုးတက်မှု ဖြစ်တယ်ဆိုတာမှန်ကန်သောခံယူချက်နဲ့ခံယူထားဖို့လိုအပ်တယ်ပေါ့ စိတ်နဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတာတွေရှိတယ်မနောပုပ္ပင်ကမာထမသဘောဝတရားတွေလောကလူတွေကြုံတွေ့နေရတဲ့အရာတွေခတ်သိမ်းကိုစိတ်ကဥဆောင်နေတယ်လို့ဆိုတယ်ကောင်းတာလည်းစိတ်ကဥဆောင်တာပဲမကောင်းတာလည်းစိတ်ကဥဆောင်သွားတာပဲအဲ့ဒီဥဆောင်တဲ့စိတ်ကိုပြုပြင်ထိမ့်သိမ့်နိုင်မယ်အကောင်းဆုံးဖြစ်အောင်ကြိုးစားနိုင်မယ်ဆိုရင်အကောင်းဆုံးတိုးတက်မှုကိုရရှိမှာဆိုတာ မြေကြီးလက်ခံမလွယ်ဘူးပေါ့ဒါကြောင့်မို့ပြည်သူပြည်သူချစ်သောကောင်းဆောင်များလို့မြတ်စွာဘုရားသုံးခဲ့တဲ့စကားလုံးလေးနဲ့အနိကဆုံးအနုကမ္ပိတပြည်သူတွေမေတ္တာတက်ရောက်ပြီးတော့အားလုံးရဲ့မေတ္တာကိုရရှိတဲ့ကောင်းဆောင်ဆိုတဲ့အတိတ်ပဲနဲ့ဒီတရားကိုဟောကြားမှာဖြစ်တယ်အဲ့တော့လေးဆွေကုမာရကတုတ်တန်ကို စတင်ပြီးတော့ဟောကြရအောင် နားကြရအောင်ယဝုရတတော်ထေချာရှိစဉ်ကာလကမစ္စည်းမဒေတာတဝိုက်ခရီးဒေတာစာရီကြွပြီးတော့ထထရဒေတာမှာတရင်သုံးနေထိုင်ပြီးတရဝရရဲ့အကျိုးလောကသားရဲ့အကျိုးကိုဆောင်ရွက်တော်မူတယ် ဒီတုတ်တံမှာတော့မြတ်စွာဘုရားဟာဝေတာလီမြို့ဘာဝနာဆိုတဲ့တောအုပ်ကြီးအတွင်ရောက်ရှိနေထိုင်ပြီးဒိသိမင်းနေဆောက်လုပ်လှူဒန်းထားတဲ့ကုတကာရတာလာဆိုတဲ့ကျောင်းတိုက်အတွင်းမှာတရင်သုံးနေတဲ့အချိန်ဖြစ်တယ်ဘာဝနာဆိုတဲ့တောအုပ်ကြီးလည်းမှာ လက်ဆွေတွေကလှပဆန်းကျဲအထွတ်တင်နဲ့ဆောင်းအုံကြီးကိုဆောင်းလုပ်ပြီးတော့လှူဒန်းထားတယ်။စာပေမှာကုတကာရသာလာလို့မှတ်တမ်းတင်ထားတယ်။အဲ့ဒီကုတကာရသာလာမှာသတင်းသုံးနေတဲ့အချိန်နေ့စဉ်လုံးနေကြထုံးစံအတိုင်းနန်းနဲ့မိုးတော့လေးရောက်တဲ့အခါမြတ်စွာဘုရားဟာမြို့ထဲမှာဆွမ်းကန်ကြွတယ် ဆွမ်းကကြွားပြီးမိမိလုံလောက်ရုံရရှိတဲ့အခါမှာဆွမ်းမဖုံးပေးပြီးကျောင်းတော်ကိုပြန်လာခဲ့တယ်နေပိုင်းရောက်တဲ့အခါကျတော့ကုတကရတာလာကျောင်းထဲမှာ မနေပဲနဲ့မဟာဝနဆိုတဲ့တောအုပ်ကြီးတဲ့ကိုရသော်ဗျာဝင်ရောက်ပြီးအရေးအဝါဒကောင်းတဲ့တစ်ပင်တစ်ပင်အောက်မှာ နေထိုင်တယ်မြတ်စွာဘုရားဘဝဟာအမတမထူးခြားတယ်မွေးဖွားတဲ့အခါမှာလည်းပဲသစ်ပင်အောက်မှာမွေးဖွားခဲ့တာတရားကျင့်တဲ့အခါမှာလည်းသစ်ပင်အောက်ကျင့်ပြီးတရားထုတရားမြတ်ရတဲ့အခါမှာလည်းပဲသစ်ပင်အောက်မှာရတာဖြစ်တယ်ဖះဘုရား45နှစ်တာကာလပတ်လုံးမှာလည်းပဲ ထို့ထို့သဖြင့်အောက်တွေတောရိပ်တွေမှာတရင်သုံးနေထိုင်တာကပြားပြီပြိဋိဘဆန်တဲ့အခါမှာလည်းပဲကုတိနာရပြည်မန္တမင်းတို့ရဲ့အင်းချင်းဥယျင်တပင်အောင်မှာပဲပြိဋိဘဆန်တယ်လို့သူပြောအဲ့တော့သဘာဝပတ်ဝန်းကျင်ကိုသဘာဝပတ်ဝန်းကျင်မှာနေထိုင်ပြီးတော့မြတ်စွာဘုရားရဲ့ဘဝ လောကသားတွေရဲ့အကျိုးဆောင်ရွက်တော်မူခဲ့တာဖြစ်တယ်ခုလည်းပဲဆွမ်းခံဖုံးပေးပြီးတဲ့အခါမှာအဆောင်ဦးထဲမှာတရေမသုံးမဲနဲ့မာဝနာတောအုပ်ကြီးတွေဝင်ပြီးတော့တစ်တပင် အောက်မှာတရင်သုံးနေထိုင်တယ်အဲ့ဒီချိန်မှာဝေသာလီမြို့တဲကလိတ်ဆွေမင်းသားတွေဟာလူငယ်လူရယ်တွေ မဟာဝနဆိုတဲ့တောက်အုပ်ဖက်ကိုထွက်လာကြတယ်မဟာဝနဆိုတဲ့တောက်အုပ်ကြီးကလည်းမြို့နားမှာအတော်ချီးတဲ့တောအုပ်ကြီးဖြစ်တယ်။မဟာသမယတုတ်ခေါ်တဲ့ကပိလဝနာကမဟာဝနာဆိုတဲ့တောအုပ်ကတစ်ခု။အခုဝေသာလီနားမှာရှိတဲ့မဟာဝနာဆိုတဲ့တောအုပ်ကြတစ်ခု။ သူ့အလိုလိုပေါက်ပြီးတော့စိုက်ပျိုးထားတာမဟုတ်တဲ့တဘာဝတော်ကြီးကိုထိမ့်သိမ့်ပြီးတော့ထားတယ်အဲ့ထဲမှာမြို့ရဲရရဲနေပြီးထွက်လာပြီးတောထဲမှာဝင်ရောက်ပြီးကြည်ကြရှုကြလေးလာကြတာလောက်ကြတယ်ပေါ့နော်ဝေဒလီရဲ့ ဝေသာလီဟာမြို့တော်ဝေသာလီမြို့တော်ရဲ့တရားဌာနကိုတော့ဝိစီနိုင်ငံလို့ခေါ်တယ်ဝိစီနိုင်ငံတော်ကြီးရဲ့မြို့တော်ကဝေသာလီဖျားလက်ထက်မှာအလွန်ကိုစီကာတိုးတက်လာလို့မြို့ပြအိမ်ယာတွေကိုထတိုင်းတွေကို သုံးချိန်သုံးခါချဲ့ပြီးတော့မြို့ကိုချက်ထွင်ရတဲ့မြို့ကြီးပေါ့ဒီကနေ့ခေတ်မှာလည်းပဲတိုးတက်လာတဲ့မြို့ကြီးတွေဟာ အခုလိုပဲချက်တွင်ကြရတာဖြစ်တယ်ဝေဒာလိဟာအလွန်ကိုစီကားလာတယ်ဝေဒာလိဗဟုပြုတ်ပြီးတော့ဝိစီတိုင်းကြီးကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကတော့လိတ်ဆွေလို့ခေါ်တဲ့မိမျိုးတွေပဲဖြစ်တယ်သူတို့ဟာတဦးတယောက်ထိကအုပ်ဆိုးတဲ့ monarchical system နဲ့ဧကရေဘီရင်စနစ်နဲ့အုပ်ဆိုးတာမဟုတ်ဘဲနဲ့ ကနေ့ခေတ်ပါလီမန်စနစ်ခတ်ဆန်တာလိဆွေလူမျိုးတွေကပဲစုပေါင်းပြီးတော့အုပ်စိုးတဲ့နိုင်ငံကြီးဖြစ်တယ်။ oligarchy လို့ခေါ်တာပေါ့။အဲ့ဒီ oligarchy system နဲ့လူမျိုးတစ်မျိုး ပါတီတစ်ခုကနေပြီးတော့တိုင်းပြည်ကိုအုပ်စိုးတယ်။ဝေသာလိပြည်မှာလိဆွေ တိုင်းပြည်ကိုအုပ်ချုပ်တဲ့လက်ဆွေမင်းတွေဟာ9900 9ယောက်ရှိတယ်လို့ဆိုတယ်ဒါသူတို့မင်းပါတွေပေါ့နော်သူတို့နေထိုင်တဲ့အဆောက်အုံနန်းတော်ပြန်တက်ကြီးတွေကလည်း9900 9ခုဥယျာဉ်ဗိမာန်တွေကလည်း9900 9ခုရေရင်းရေကန်စသည်ကလည်း9900 9ခုဆိုတော့ လေးဆွေတို့ရဲ့လှပတဲ့အဆောက်အဦတွေဥယျာဉ်ဗိမာန်တွေနဲ့ပဲဝိသာလီမြို့ကြီးဟာ အလွန်ကို ခန္ဓာတိုင်းပြိုက်ပြီးတော့နေတယ်။တာမန်ပြည်သူတွေလည်းများစွာရှိတော့အဲ့လိုဝိသာလီပြည်ဟာ တိုးတက်စီကားပြီးတော့နေတယ်။လက်ဆွေတွေကြောင့်တိုးတက်စီကားတယ်လို့ဒီလိုပြောရမှာ။အဲ့ဒီလက်ဆွေတွေဟာထိုခေတ်က အင်တမကြိုးစားကြတယ်။တမိုင်းကြောင်းလေးကိုနီးငယ်ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ထိုကိကတိုင်းပြည်အုပ်စုအုပ်ဆိုးတဲ့ပြိမင်းတရားတွေဟာသူတို့ရဲ့သားတွေကိုတက္ကသိုလ်ပြီးဒိဋ္ဌပါမောခဆရာကြီးစီပညာသင်လွှတ်ကြတယ် ကာတိကောသလတိုင်းကို အုပ်ဆိုးတဲ့မဟာကောသလဘုရင်ကြီးကသူ့ရဲ့သားတော်ပသိဏရိမင်းသားကို တကယ်တော့ဆလွတ်တယ်ခဏခေတ်မှလည်းပဲလူငယ်လူရွယ်တွေထင်ရှားကြောက်ကြတဲ့တကယ်တော့တွေပုတ်လွတ်ပြီးတော့ပညာသင်စေကြတာပဲဒါအစင်လာကြီးတစ်ခုပဲနောက်ဝိစီတိုင်းကလည်းပဲ လက်ရှိမင်းတွေကသူတို့ထဲကရွေးနှုတ်ပြီးတော့မဟာလိဆိုတဲ့လက်ရှိမင်းသားကို တက္ကသိုလ်ပညာသင်ဖို့စစ်လွတ်တယ်ကုတိနာရ တိုင်းပြည်လေးကမန္လမင်းသားဖန္ဒူလကိုလည်းပဲသူ့ရဲ့ဖာခပီးတော်တွေကတက္ကသိုလ်စစ်လွတ်တယ်အဲ့ဒီမင်းသား၃ယောက်ဟာ တက္ကသိုလ်မြို့ကြီးအရောက်မြို့တကားကခိတ္တခဏအပန်းဖြေတဲ့တဲခုတ်ကန်လေးမှာဆုံစည်းမိကြတယ်ဆုံစည်းမိတော့တငယ်ချင်း ဖြစ်သွားကြပြီပညာအသင်တူပညာအတူသင်ရတဲ့ရှင်းနေတဲ့မိတ်ဆွေတွေ ဖြစ်သွားကြတယ်လို့ဆိုပညာတက်လို့ပြန်လာတဲ့အခါမှာပသိနေတိမင်းသားက ကောသလရဲ့ဘုရင်တာဝတိပြုမှာရှင်ဘုရင်ဖြစ်တင့်မြောက်ချင်းခံရတယ်မဟာလိဆိုတဲ့လက်ရှိမင်းသားကပြန်ရောက်တဲ့အခါမှာအတတ်ပညာတွေပြလို့ကြိုးစားပန်းစားသူပညာရက်တွေကိုပြတဲ့အခါမှာမတော်တဆမျက်စိထိကြိုက်ပြီးမျက်စိပြတ်သွားရှာတယ်အဲ့တော့လက်ရှိတွေက သူ့ရဲ့ပညာအရေးချင်းကိုလေးစားသောအဖြစ်မျက်စိပြက်သွားတော့လည်းပဲတနေ့တနေ့မှာဒီအခွန်ငွေပေါ့ခုခေတ်ပေတိုခိတ်တွေလို့ပေါ့ဝေဒာလီမျိုးကြီးအဝင်ထွက်လုပ်တဲ့ပုံကိုယ်တွေကုန်တဲ့ပွဲစားတွေကဝင်နေထွက်တဲ့ပုံကိုယ်တွေကပတ်စပ်ပေးရအဲ့တနေ့တနေ့ကိုအခွန်ငွေတသိန်းရတဲ့တကားကို သူ့ကိုပိုင်ပေးထားပြီးလိတ်ဆွေမင်းသားတွေကိုပညာသင်ပေးဖို့သူတက်လာတဲ့တတ်ပညာကိုပညာသင်ပေးဖို့သူ့ကို တောင်းပေးထားတယ်မျက်စိမကောင်းတော့တော့လဲတိုင်းကျိုးပြည်ကျိုးကိုသူဆောင်ရွက်နိုင်တယ်လို့သူဆိုတယ်ကုသိနာရာကမလမင်းသားဗန္ဓုလကတော့ပြန်လာတဲ့အခါမှာသူကဓာဆွမ်းပြတယ် အတတ်ပညာနဲ့သူ့အတတ်ပညာရဲ့စွမ်းအစွမ်းကိုပြသတယ်ပေါ့အဲ့ဒီလိုပြသတဲ့အခါမှာဝါအလုံး60ပါတဲ့ဝါအစီအစီပေါင်း60တန်းပြီးတော့ထောင်ထားပြီးသူကခုံပြန်ပြီးတော့အဲ့ဒီဝါတွေကိုဓာဆွမ်းပြပြီးတော့ခုတ်ဖြတ်ပြတာ အဲသူတို့လက်ထက်ကလည်းပဲစိုင်းသတ္တိတွေအမတန်မှထက်ကြတယ်ပေါ့အဲ့ဒီမှာသူ့ရဲ့ပြပွဲမှာမလူလားတဲ့ပုဂ္ဂိုလ်တွေကလူဆိုတာကောင်းတဲ့လူရှိတယ်လို့မကောင်းတဲ့လူလည်းရှိတာသူ့ကိုမလူလားတဲ့ပုဂ္ဂိုလ်တွေကဖနုလပညာသင်ပြန်လာလို့ဓာစွမ်းပြတော့မယ်ဆိုတဲ့အခါအဲ့ဝါးတွေထဲမှာမသိအောင်တိတ်တဆိတ်တန်ချောင်းတွေထည့်ထားတယ် ဝါစီတိုင်းဝါစီတိုင်းမှာတန်ကြောင်းနေပါတယ်အချိန်ကြလို့ဓာဆွမ်းပြတဲ့အခါမှာသူ့ရဲ့ဓာဆွမ်းတတ္တိနဲ့ခုံပြန်ပြီးတော့ဝါစီ60ကိုတစည်းပြီးတစည်းတစည်းပြီးတစည်းဓာနဲ့ခုတ်ပြီးတော့ဖြတ်ပြတယ်နောက်ဆုံးအစီရောက်တဲ့အခါကျတော့ဓာတော်နဲ့တန်နဲ့ထိတဲ့အတန်လေးရထွက်လာတယ် တန်တန်ချင်းထိတဲ့အတန်လေးထွက်လာတဲ့အခါကျတော့သူကတန်ချောင်းတွေထည့်ထားတယ်ဆိုတာသိသွားတယ်အကုန်လုံးစစ်ဆေးကြည့်တဲ့အခါမှာဝါစီ60လုံးမှာတန်ချောင်းတွေထည့်ထားကြတယ်အဲ့ဒီမှာသူအလုံးကိုစိတ်ဆိုးသွားတယ်ငါပေါ်မှာချစ်မြတ်နိုးတဲ့မိတ်ဆွေသင်္ကားမရှိဘူး ငါ့ကိုဒုက္ခရောက်အောင်လုပ်ကြတယ်အကယ်၍ငါ့ကိုပြောမဲ့လူရှိလို့တန်ချောင်းတွေထဲထားတယ်လို့သိရင်တန်တန်ချင်းထိတဲ့အတန်မပေါ်အောင်ငါခုတ်ပြနိုင်တယ်ဆိုပြီးတော့ဓာတ်ကိုပြစ်ချပြီးတော့ဝမ်းနဲ့ပက်လက်ငိုကြွေးပြီးအလုံးကိုတတ်ပြီးတော့သူ့ပေါ်မှာမဟုတ်တာကြံတဲ့လူတွေတတ်ပြီးတော့တိုက်ပြည်အာဏာကိုယူမယ်လို့ ကျိန်ဝါတဲ့အခါမှာသူ့ရဲ့မိဘတွေက ချော့မော့ပြီးတော့ထားရတယ်သို့တော့သူ့စိတ်ထဲမှာအခဲမကြေလို့ဒီနိုင်ငံမှာတော့မနေတော့ဘူးဆိုပြီးသူ့ရဲ့ကျောင်းတော်ကတငယ်ချင်းဖြစ်တဲ့ကောသရတိုင်းကပသိနရိနိုင်ငံဘက်ကိုထွက်သွားတယ်အပြေးပိုင်ထွက်သွားတယ်အဲ့ဒီကောသရတိုင်းရောက်တဲ့အခါကျတော့တာဝတိမြို့ရောက်တော့ ပတိနရိမင်းကသူ့ရဲ့စွမ်းရည်တတ္တိကိုရှုံကြည်တယ်လူကျင်လက်ခင်တယ်ဒါကြောင့်သူ့ကိုစစ်သူကြီးရာထုပေးထားတယ်ဗန္ဓုလစစ်သူကြီးဆိုတာအဲ့ဒီကနေလာတယ်မြန်မာနိုင်ငံမှာလည်းပဲစစ်သူကြီးဗန္ဓုလဆိုတာအဲ့ဒီနာမည်ယူပြီးတော့ဘာကြီးတော့မင်းတရားလက်ထက်မှာထင်ရှားကြော်ကြတဲ့စစ်သူကြီးတူဦး မဟာဗန္ဓုလဆိုပြီးအလုံးသိကြတယ်ပေါ့နော်နာမည်ကတော့အဲ့ဒီကဆက်လာတဲ့နာမည်ပေါ့ဗန္ဓုလဆိုတဲ့ဘွဲ့ပေးထားအဲ့ဒီလိုတိုင်းရပြည်ထူထောင်တဲ့ပုံကိုယ်တွေကပညာသင်ပြီးတော့ခေါင်းဆောင်လုပ်ကြရတယ်အဲ့ဒီမဲ့ဝိစိနိုင်ငံတော်ကြီးကိုခေါင်းဆောင်ကြတဲ့ဝေသာလီမင်းနေတယ်မယ် ပညာတော်သင်ပြန်ဖြစ်တဲ့မဟာလီကတော့မျက်စိပြတ်သွားရှာတယ်သို့တော့သူဟာဒိဋ္ဌိမင်းသားငယ်တွေကိုသူသင်လာတဲ့ပညာရက်တွေကိုသင်ကြပို့ချလို့ဒိဋ္ဌိတွေဟာညဖြစ်တဲ့နေရာမှာထူးချွန်ကြအဲ့ဒီခေတ်ကခုခေတ်လို့တင်နဲ့လက်နဲ့တွေမရှိသည့်အတွက်ကြောင့်မြားဟာအရေးကြီးတဲ့အဝေးကနေပြေးရတယ် လက်နဲ့တစ်မျိုးဖြစ်တော့အလွန်ကြမ်းကျင်စွာပြစ်နိုင်ကြမိတ်ဆွေမင်းသားတွေဟာစီရေးလေ့ကျင့်မှုစစ်ပညာသင်တဲ့အချိန်မှာသူတို့ဟာတက်သားကောင်းအုံးပြီးတော့အိတ်ကြရတယ်။မြားပြည့်လေ့ကျင့်နေတဲ့အခါမှာဘလောက်ထီအောင်စွမ်းရည်တတ္တိထက်တယ်လဲလို့ဆိုရင်တော့ပေါက်လောက်အပေါက်ကလေးကနေပြီးတစ်ဖက်မှာရှိတဲ့တာခက်ပြစ်မှတ်ကို မှောင်ပြစ်နိုင်ကြတယ် ရှေ့ကပြစ်လိုက်တဲ့မြားကိုမြားရဲ့အမီးကိုနောက်ကမြားကထိမှန်အောင်ပြစ်နိုင်တယ်အဲ့ဒါလောက်ထိအောင်သူတို့မြားပြစ်စွန့်ရည်တတ္တိရှိခဲ့ကြတယ်သင်လဲသင်ကြားကြတယ်ဒါပိဋကတ်တော်ထဲမှာရှန္ဒနာကဆုံးခံသွားရင်လိษွေမင်းนี่မင်းသားငယ်တွေမြပြစ်လေးချင်တာကိုကိုယ်ရမြင်ခဲ့ရတဲ့အခါကျတော့မြတ်စွာဘုရားကိုရှောက်တယ် သူတို့ဟာသိကျွမ်းကျင်ကြတာပဲမြားတစ်စင်းနဲ့တစ်စင်းထိအောင်ပြစ်နိုင်ကြတယ်ဆိုတဲ့အကြောင်းပုံခံလို့ပုံခံဆိုတဲ့စကားလုံးလေးနဲ့မြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားယဟန်တော်တွေကိုအဲ့ဒီလိမ့်ဆွေတွေစူးစမ်းတယ်လို့စိတ်ပိုင်းဆိုင်ရာဓမ္မတရားဓမ္မတိုးတက်အောင်လဲစူးစမ်းရမယ်လို့ဟောတာပြောတုတ်တန်လေးတွေရှိတယ်တေတံကောင်အိပ်ပြီးတော့အခုလိုစူးစမ်းပန်းစား လှုပ်ဆောင်နေသည်မြလက်ဆွေတွေကိုဘယ်သူမှအနိုင်မယူနိုင်ပါဘူးလို့အစန္ဒတကလက်ဆွေနိုင်ငံတော်ကိုဝင်ရောက်ကျူးကျော်တိုက်ခိုက်ဖို့ကြံစည်နေတာကိုမြတ်စွာဘုရားက သိရှိလို့လက်ဆွေတွေကအခုလိုစူးစမ်းနေသည်မြအစန္ဒတဘယ်တော့မှအခွင့်အရေးမရနိုင်ဘူးလို့လူဟောခဲ့တဲ့တုတ်တန်လေးတွေဟာအမှတ်တရရှိတယ်ပေါ့နော် စီလုံးညီညွတ်တယ်စူးစမ်းကြတယ်အေဒီခါမှာလည်းပဲမြတ်စွာဘုရားက မဟာဝဏတော်ထဲမှာရောက်ရှိနေထိုင်တဲ့အခိုက်မှာမြတ်ပြည့်ကျွမ်းကျင်တဲ့လိတ်ဆွေမင်းသားငယ်တွေဟာလင်းညို့တင်ထားတဲ့မြားတွေလေးတွေကိုကိုယ်တိုင်ကိုယ်ဆိုင် ကိုယ်စီကင်ပြီးတော့တော်ထဲဝင်လာကြတယ်သူတို့နဲ့အတူ လေ့ကျင့်ထားတဲ့ခွေးတွေလည်းပါလာတယ် တော်တဲ့ဝင်ရောက်လာကြတယ်တော်တဲ့ဝင်ရောက်လာတဲ့အခါခက်လန်းလန်းကနေပြီးတော့မြတ်စွာဘုရားတစ်တပင်အောက်မှာထိုင်ပြီးတော့သဘာဝဝင်စားနေတာမြင်ရတဲ့အခါကျတော့ဒီလိတ်ဆွေမင်းသားငယ်လေးတွေငယ်တွေကလူငယ်လူရွယ်တွေကသူတို့လက်ထဲမှာကိုင်းလာတဲ့လေးတွေအလုံးကိုချခွေးတွေကိုတနည်းမောင်းလွှတ်ပြီး မြတ်စွာဘုရားအနိနာတိုးတိုးတိတ်တိတ်သွားကြပြီးတော့ဘုရားကိုလက်ဥချီပြီးတော့ညိတ်သက်စွာထိုင်နေကြတယ်အဲ့ဒီလိုနေတဲ့မြင်ခွင်းကိုလိတ်ဆွေခေါင်းဆောင်တဦးဖြစ်တဲ့မဟာနာမဆိုတဲ့လိတ်ဆွေကတွေ့တယ်တွေ့လာတော့ဝမ်းသာအားရသူလည်းမြတ်စွာဘုရားနာကိုသွားပြီးတော့ဘုရားရှိမှသူ့နှုတ်ကနေပြီးတော့ဥဒန်းကျူလိုက်တာဘာလို့ဆိုတော့ ဘဝိတန်တိဝိစီဘဝိတန်တိဝိစီဖះနာမှာဝိစီနိုင်ငံတော်ကြီးတော့ကြီးပွားအောင်မှာပဲဝိစီနိုင်ငံတော်ကြီးကတော့ကြီးပွားအောင်မှာပဲလို့အတန်ထုတ်ပြီးတော့ပြောလိုက်တဲ့အခါမှာမြတ်စွာဘုရားကသူ့ကိုမေးခွန်းမေးလိုက်တယ်ဒါကနေစထားတယ်ဒီသုတ်တံမှာနော်မေးခွန်းမေးလိုက်တယ်မဟာနာမ ဘာဖြစ်လို့ဝိစီနိုင်ငံတော်ကြီးဟာကြီးပွားအောင်မှာပဲဝိစီနိုင်ငံတော်ကြီးဟာကြီးပွားအောင်မှာပဲလို့ဘာဖြစ်လို့ပြောတာလဲလို့ဆိုအရှင်ဘုရားတဲ့ဒီမင်းသားငယ်တွေဒီလူငယ်တွေဟာ အတော်ကြမ်းတမ်းပြီးတော့ရိုင်းဆိုင်တဲ့ကလေးတွေဖြစ်တယ်သူတို့ကအလွန်ကြမ်းကြမ်းကြုတ်ကြတယ်ပညာသင်ကြားပြီးတော့ရက်ဆက်ကြမ်းကြုတ်မှုရှိတယ်ဆိုလိုတာကတော့ ရက်ဆက်ကြံကြုတ်တယ်ဆိုတာထက်မြက်တယ်လို့ပြောတာပါနော်ကြံကြုတ်တယ်ဆိုတာထက်မြက်ကြတယ်သူတို့ဟာလမ်းတရေဆန်ဆန်ဒီရှင်ကျေးသိမ်မွေးတဲ့ပုံကိုယ်တွေမဟုတ်ဘူးတဲ့မြို့ရဲရွာထဲမှာဆိုလို့ရှိရင်လက်ဆောင်ပစ္စည်းတွေပါတယ်ရှူသားတာတွေးလို့ရှိရင် သူတို့ကလူရက်ပြီးစားတော့ကြတယ်မင်းသားတွေ လန်တဲ့ခက်ဆန်တန်ပေါ့နော်အဲ့လိုရိုင်းပြတဲ့ကလေးတွေအမျိုးသမီးတွေဆိုလို့ရှိရင်နောက်ကနေတိတ်တဆိတ်လိုက်ပြီးတော့ခြေထောက်နဲ့ကန်ကြောက်တာတို့ပြောင်းတာနောက်တာစတာတို့လှုပ်လေရှိကြတယ်တော့ဒါကတော့လူငယ်လူငယ်တွေရဲ့သဘာဝကို ပြောတဲ့အထိပ္ပယ်ပဲအဲ့ဒီလိုရိုင်းပြတဲ့မာနကြီးတဲ့ကလေးတွေဟာအခုချိန်မှာ မြတ်စွာဘုရားရှေ့မှာတိတ်တိတ်ဆိတ်ဆိတ်နဲ့လက်ဥကလေးချီပြီးတော့ငြိမ်ငြိမ်သက်သက်ထိုင်နေတာမြင်လို့တလိုက်တလောက်ရိုင်းတဲ့ကောင်လေးတွေအခုလို့ငြိမ်သက်တာဟာအတွန်အံ့ဩစရာကောင်းလို့လူရင်ကြီးလေးတွေဖြစ်နေတာမြင်လို့တပည့်တော်ဝန္တာအာရဖြစ်ပြီးပဝိသန္တိဝိစီပဝိသန္တိဝိစီဝိစီနိုင်ငံတော်ကြီးဟာကြီးပွားတိုးတက်အောင်မှာပဲလို့ပြောလိုက်တာပါလို့ အဲ့ဒီကနေပြီးတော့ဒီတုတ်တန်ကိုစားတာပဲအဲ့တော့မြတ်စွာဘုရားကမဟာနာမကိုဟောတယ်ယတ္တကသစီမဟာနာမကုလပုဒ္ဒတပိစဓမ္မသံဝိစန္တိခေါင်းဆောင်လုပ်တဲ့မျိုးခေါင်းသားမှာအရေးချင်းကရရှိမယ်ဆိုရင်ကြီးပွားတိုးတက်နိုင်တယ်အရေးချင်းကရရှိရမယ်ခေါင်းဆောင်ဆိုသည်မှာ မြတ်စွာဘုရားကခေါင်းဆောင်တွေကိုဖော်ပြထားတယ်အဲဒီမှာယတိဝရိညောခတ္တယတမௌဒဝသိတတဖိသိက်သွန်းပြီးတော့တိုင်းပြည်ကဘရင်မြောက်ထားတဲ့ဘရင်ပဲဖြစ်စေမင်းမြောက်ထားတဲ့ဘရင်ပဲဖြစ်စေဘရင်ဟာလည်းတိုင်းပြည်ရဲ့ခေါင်းဆောင်ဖြစ်တယ်ဒါထိုခေတ်ကအဆိုးတဲ့စနစ်တွေကအမျိုးမျိုးစုံရှိတယ်ပေါ့ယတိဝရတ္ထိကတ္တ ပိတဏိကတပိဋိကတမိဘရဲ့အမွေရမိဘရဲ့အမွေခံဒီမျိုးစားအဖြစ်ရှာလို့ရတဲ့ပုဂ္ဂိုလ်ပဲဖြစ်စေဒါလည်းကောင်းဆောင်တစ်ခုပဲသေနာယသေနာပဋိကတစစ်တပ်ကိုခေါင်းဆောင်တဲ့စစ်သူကြီးပဲဖြစ်စေသေနာပဋိစစ်သူကြီးပဲဖြစ်ပါစေ ယတိဝါကာမကာမနိကတမြို့ရွာတွေကိုအုပ်ချုပ်ရတဲ့မြို့တကြီးရွာတကြီးပဲဖြစ်ပါစေယတိဝါပုဂကာမနိကတအသင်းဖွဲ့တွေကိုအုပ်စိုးတဲ့အသင်းကောင်းဆောင်ပဲဖြစ်စေခဏိတော့ဥက္ကဋ္ဌလို့ခေါ်တဲ့ဟာတွေပေါ့နော်ခေါင်းဆောင်ပဲဖြစ်ပါစေနောက်ဆုံးရှိဝပဏ္ဏကုလိတု ပစ္စေကဓိပစ္စံကာရန္တိတဲ့လူတွေရဲ့အတိုင်းဝိုင်းထဲမှာအကြီးကဲရာထူးပေးပြီးတင်မြောက်ထားတဲ့ပုဂ္ဂိုလ်တွေဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ခေါင်းဆောင်ဆိုတာဟာအသင်းဖွဲ့ခေါင်းဆောင်ဟာလည်းခေါင်းဆောင်ပဲတိုင်းပြည်ခေါင်းဆောင်တာလည်းခေါင်းဆောင်ပဲစစ်တပ်ခေါင်းဆောင်တာလည်းခေါင်းဆောင်ပဲနော်မြို့မြို့တစ်ခုရွာတစ်ခု မြို့ရွာကောင်းဆောင်တာလည်းကောင်းဆောင်ပဲတိုင်းပြည်တိုင်းပြည်လုံးကောင်းဆောင်တာလည်းကောင်းဆောင်အဲ့ဒီခေါင်းဆောင်ပန်းသမျှလို့သူတို့ဆိုလိုတယ်အဲ့ဒီခေါင်းဆောင်တွေဟာပြည်သူချစ်သောခေါင်းဆောင်ဖြစ်ရမယ်လို့ဆိုလိုတယ်အရေးကြီးတာဒါစိတ်ပိုင်းဆိုင်ရာကိုအဓိကထားဟောတာနော်အလို့လျောက်ကပြည်သူကချစ်မှာမဟုတ်ဘူးသူတို့ရဲ့လှုပ်ဆောင်တဲ့ချက်တွေပေါ်မှာမူတည်ပြီးတော့ပြည် ပြည်သူကချစ်တဲ့ကောင်းဆောင်ဖြစ်လာအလုံးအဖွဲ့အစည်းကောင်းဆောင်ဆိုအဖွဲ့အစည်းကစစ်တပ်ကောင်းဆောင်ဆိုရင်စစ်တပ်ကမြို့ပြကောင်းဆောင်ဆိုရင်မြို့ပြလူထုကပါတီကောင်းဆောင်ဆိုရင် ပါတီဝင်တွေကဆိုလိုတာအလုံးကကျင့်တဲ့နှစ်သက်တဲ့ပုဂ္ဂိုလ်မျိုးမျက်နှိုးတဲ့ပုဂ္ဂိုလ်မျိုးဖြစ်အောင်ကြိုးစားရမယ်ဒီလိုဆိုလိုတယ်မြတ်စွာဘုရားအဲ့တော့မြတ်စွာဘုရားရဲ့အဆုံးအမတွေက မေတ္တာသက်ဝင်ချစ်ခင်မှ စီလုံးမှုဆိုတဲ့မေတ္တာနှောင်ကြိုးနဲ့တဲမှ ပို့ပြီးတော့ခိုင်မာတယ်အချင်းချင်းမေတ္တာသက်ရောက်ပြီးတော့လုပ်ငန်းကိစ္စတွေအောင်မြင်အောင်ဆောင်ရွက်နိုင်မှုအတွက်စိတ်ဓာတ်ဟာဘလောက်အရေးကြီးတယ်လို့စိတ်ဝမ်းကွဲနေတဲ့အဖွဲ့အစည်းတရားဟာဘာပြောပြောအတေးနဲ့ထားမှာမဟုတ်ဘူးတုံးနဲ့တူမေတ္တာသက်ရောက်နေပြီဆိုရင် ပြောသမျှဟာ ရှင်းနှံအာရဝယ်ဖြစ်ပြီးတော့အလုံးလက်ခံကြမှာဖြစ်တယ်။ဒါကြောင့်မို့လို့လူတွေရဲ့အဖွဲ့အစည်းမှာမေတ္တာအရေးကြီးဆုံးပဲလို့တုံးနဲ့တူလက်တွဲဖို့ညီညွတ်ဖို့စီလုံးဖို့ဆိုတာမေတ္တာမပါဘဲနဲ့မဖြစ်နိုင်ဘူး။ဘယ်ကိစ္စမှာပဲဖြစ်ဖြစ်သွေးကွဲနေတယ်ဆိုတာမေတ္တာတူနဲ့တူစိတ်တတ်ခြင်းမတိုက်ဆိုင်တာကိုပြောတာဟိုလို အေသွေးပြီးသွေးအိုသွေးကွဲတာပြောတာမဟုတ်ဘူးသွေးကွဲတယ်ဆိုတာစိတ်ဓာတ်ချင်းမတိုက်ဆိုင်တာတွေကိုပြောတာအဲ့တော့အားလုံးဟာစိတ်ဓာတ်တွေညှိညွတ်နေရမယ်လို့ဆိုလိုတယ်အဲ့ဒါမှအဓိကဘာလို့လို့ကြီးပွားတွတ်တဲ့နိုင်တယ်အောင်မြင်နိုင်တယ်လို့ဒီသုတ်တံကိုဟောတာမြတ်စွာဘုရားအဲ့တော့မြတ်စွာဘုရားဟောတဲ့ဒီအလုံးရဲ့မေတ္တာကိုရအောင်ယူတဲ့ဤလေး ဒီမှာမြတ်စွာဘုရားဟောပြတာအချက်၅ချက်ပဲပြောထားတယ်ဒါကတော့နမူနာတစ်ခုအနေနဲ့သင်္ကန်းစာတစ်ခုအနေနဲ့ပြောတာကိုနဲ့ကိုပတ်ဝန်းကျင် ခေတ်ကာလအလျောက်ပတ်ဝန်းကျင်တွေကိုချက်ထွင်စဉ်းစားပြီးတော့အခြေခံကြတာကိုမှတ်ယူကြအောင်မှာဖြစ်တယ်ဒီသုတ္တမဟောထားတာကနံပါတ်1အဲ့ဒီခေါင်းဆောင်မှာ အရေးတယူရှိရမယ်မိဘမိဘတွေကိုဒီကောင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ဟာတလေးတစားထောက်ပံ့နေမြတ်မြတ်နူးနူးပြုစုတယ်ဆိုတာမျိုးရှိရမယ်ဒါသူကိုယ်တိုင်ကမေတ္တာပေါ်မိဘအပေါ်မှာမေတ္တာထားမှုကိုပြောတာ လူတိုင်းလူတိုင်းဟာမိဘမေတ္တာရသလားဆိုမရနိုင်မိဘကမေတ္တာပြည့်နေတဲ့သာသမီတွေလည်းရှိတာပဲအဲ့တော့နံပါတ်1ကိုယ်နဲ့အနိစ္စဆုံးမိဘရဲ့မေတ္တာမိဘကိုမိမိအနေနဲ့ဝတရားခြေပြွန်ပြီးတော့အလေးနဲ့ဖြူဆူရမယ်လေးစားရမယ်မျက်နှာရမယ်ဒါတစ်ချက် နောက်တစ်ခါကိုနဲ့အတူတကွနေပေါ်နေဘက်တည်းကဘသူတွေတုံးဆိုလို့ရှိရင်အိမ်တောင်ဘက်မိသားစုဆိုတာကိုယ့်ရဲ့မိသားစုရဲ့မေတ္တာကိုလည်းရဖို့လိုတယ်အဲ့တော့လူတိုင်းကမိသားစုမေတ္တာရလားဆိုမရဘူးအိမ်မှာစီလိုကြီးပြုတ်ကွဲနေတဲ့လူအိမ်တော်နေအများကြီးရှိတယ်ဟောမေတ္တာမရကြဘူးမိသားစုရဲ့မေတ္တာ အိမ်မှာအလုံးလုံးတဲ့ဝန်ထမ်းတွေရဲ့မေတ္တာကြည်ရင်ကြည်သလိုနဲနဲသလိုပေါ့ကိုယ့်ရဲ့ဝန်ထမ်းတွေမိသားစုတွေရဲ့မေတ္တာကိုလည်းရအောင်ကိုကိုယ်တိုင်ကသူတို့ကိုအလေးနဲ့ထားမေတ္တာထားပြုစုမေတ္တာထားပြီးတော့ထောက်ပံ့တယ်ဆက်ဆံတယ်ဒါဒုတိယအချက်တတိယအချက်ကတော့ ခိတ္တတမန္တခိတ္တကမန္တတမန္တတပြောဟာတွေဆိုတဲ့ဒီစကားလုံးကိုသုံးထားတာခိတ္တဆိုတာလဲမြေကမန္တဆိုတာလုပ်လုပ်ငန်းခွင်တမန္တဆိုတာအနီးဆိုလိုတာကိုယ့်ရဲ့အိမ်နာနေခြင်းအလုံးကိုင်လုပ်ငန်းခွင်နေခြင်းကိုယ်နိုင်ငံဆိုရင် နိုင်ငံနေခြင်းအိမ်နေခြင်းနိုင်ငံလို့ပြောတယ် အိနီးချင်းအိနီးချင်းနိုင်ငံတွေအလုတ်တူနီးတဲ့ပုံကိုယ်တွေအလုံးဟာဆိုလိုတာကနေ့ခေတ်အမြင်နဲ့ပြောမယ်ဆိုလို့ရှင်အိနီးချင်းနိုင်ငံတွေရဲ့မေတ္တာတက်ရောက်မှုရအောင်ယူရမယ်အိနီးချင်းနိုင်ငံနဲ့တက်အောင်ပေါင်းအောင်လို့ပြောတာနော်အိနီးချင်းနိုင်ငံနဲ့မေတ္တာရှိနေရမယ်အိနီးချင်းဆိုတာဗမာစကားပုံအတိုင်းပဲနီးတစ်ချက်ချက်တဲ့နီးရမတည့်ကြတာတွေကရှိတယ်လေ တော်ကြပေါ်လာလိုက်ကျူးကျော်တယ်ဆိုပြီးတော့စကားများကြရံဖြစ်ကြတော့အိမ်နန်းနေခြင်းဆိုရင်ဟိုတစ်ဖက်အိမ်ကခြံချဲ့တယ်ဆိုပြီးဒီဘက်ကရံဖြစ်ပြန်အဲ့လိုမျိုးတွေဖြစ်တတ်တယ်ပေါ့နော်ဒါကြောင့်မို့အိမ်နန်းနေခြင်းမှာဟိုမေတ္တာသက်ရောက်ဖို့လိုအပ်တယ်ကိုယ့်ဘက်ကလည်းကောင်းအောင်ပဲသူ့ဘက်ကလည်းကောင်းအောင်နှုံးနှုံးဝဝတရားချေပြမယ်ဆိုလို့ရှိရင်အိမ်နန်းနေခြင်းကောင်းနေဖြစ်လာမယ် အဲ့ဒီအိမ်နာနေခြင်းကောင်းဖြစ်ဖို့ ਆ လဲပဲအရေးကြီးတဲ့အချက်တစ်ခုပဲတဲ့ကိုကိုရန်စပြီးခေါင်းဆောင်ကောင်းဟာကောင်းအောင်လုပ်ရမယ်လို့ပြောတယ်အိမ်နာနေခြင်းနေနဲ့တဲ့အောင်ဆင်ပြေအောင်နေထိုင်ရမယ်နောက်ဆုံးတစ်ခုကတော့နောက်တစ်ခုကတော့တလေထုံတန်းဆင်လာ tradition လို့ခေါ်တဲ့အရာတွေပေါ့ ရှေးရိုးစင်လာလူတွေကအများသောအားဖြင့်နတ်ကိုးွယ်တဲ့အဆင့်ကလာခဲ့ကြတာတွေများတယ်အဲ့တော့ရှေးရိုးစင်လာပူဇော်ပွဲကိုခံယူတဲ့နတ်တွေရှိကြတယ်မြန်မာပြည်မှာလည်းဆိုရင်အိမ်တွေမှာအုံသီးဆွဲကြတယ်ပူဇော်မှုလေးတွေလုပ်ကြတယ်ပေါ့ဒါနတ်ပူဇော်တာဟာနတ်ကိုးွယ်တာနဲ့မဆိုင်ဘူးเนาะနတ်ကိုးွယ်တာမျိုးပြောတာမဟုတ်ဘူး ပူဇော်တယ်ဆိုတဲ့အတိတ်ပဲကအလေးထားတယ်ဟိုကျွေးမွေးတယ်ပေးကမ်းတယ်ဆိုတဲ့အတိတ်ပဲမျိုးရောက်တယ်ကိုးွယ်တယ်ဆိုတာတော့သူပြောသမျှအကုန်နှုတ်တာပေါ့သူစကားပဲအကုန်နားထောင်တယ်ဆိုတော့မှကိုးွယ်တာဆိုပါစို့ကိုယ်အိမ်ဧည့်သည်လာလို့ရှင်ဘယ်သူပဲလာလာထမင်းတန်ထမင်းကော်ဖီတန်ကော်ဖီဆိုပြီးအဲ့ခံကြတာ အဲ့ဒီအခန္ဓာလဲပူဇော်တယ်လို့ခေါ်တာပဲဟောစာပေမှာကိုယ်လာတဲ့ဧည့်သည်ကိုကိုကအခန္ဓာနဲ့ကြွေးမွေးတယ်ဆောင်းလျှော့တယ်အဲ့ဒါလိုပဲကိုမမြင်ရတဲ့နတ်တွေထုံနှံစင်လာ လုံနေတဲ့နတ်တွေရဲ့မေတ္တာကိုလည်းရယူအောင်ဝတ္တရားမပြတ်နေနေဖို့လိုအပ်တယ်လို့ဆိုလိုတယ်နော်ဝတ္တရားမပြတ်သူတို့ကိုအတိမတ်ပြုပြီးတော့ ပူဇော်နေရကြပူဇော်မှုကိုပေးရမယ်ဘယ်သူပဲဖြစ်ဖြစ်လူဆိုတာတရဝါဆိုတာတရိษံကအစပဲစဉ်းစားကြည့်လေခွေးတောင်မှပဲကိုကနုမေတ္တာရှိပြီးတော့သူ့ချွေးတယ်မွေးတယ်ဆိုလို့ရှိရင်ကိုပေါ်မှာသူမေတ္တာတက်ရောက်တာပဲနော်မေတ္တာတက်ရောက်တာအဲ့တော့ တရိษံကောင်တရိษံကတော့မှပဲအမတန်ရိုင်းပြတဲ့ကြားကြီးတွေဟာစာနော်ရှင်သေးတွေဟာစာ မွေးထားကြတာတွေရှိတယ်အဲ့ဒါတွေဟာကိုကမေတ္တာသက်ရောက်ပြီးတော့နေလို့ရှိရင်သူတို့မေတ္တာအပြန်လှန်တော့လာတာပဲအလုံးလာအဲ့တော့လူတွေဆိုပဲမလာပဲရှိမလားကိုမမြင်ရတဲ့နတ်တွေကလည်းပဲအဲ့လိုကိုကိုမေတ္တာတုံ့ပြန်မယ်ဆိုတာကိုသဘောပေါက်ရမှာပဲနော်မြင်ရတဲ့တတ္တဝါရှိသလိုမမြင်ရတဲ့တတ္တဝါတွေရှိတယ် အဲ့ဒီမမြင်ရတဲ့သတ္တဝါတွေကလည်းကိုယ့်ပေါ်မှာကိုငါ့ကိုအလေးပြုတယ်ငါ့ကို မေ့မထားဘူးပြစ်မထားဘူးဆိုပြီးသူတို့လည်းကြင်နှက်မှာပဲလေတာအဲ့ဒီကြင်နှက်မှုရအောင်မမြင်ရတဲ့သတ္တဝါဖြစ်တဲ့နတ်တွေရဲ့ကြင်နှက်မှုကိုရအောင်ဒီမြတ်နိုးခြင်းပူဇော်ခြင်းဆိုတာလောက်ရမယ်လို့ပူဇော်တယ်ဆိုတာပေးတာကဏ္ဍကိုပြောတာပဲနော် ဗမာစကားမှာတော့ပူဇော်တယ်ဆိုရင်ဒီကွယ်လွဲမှုဖြစ်တယ်မှန်တော့ကိုယ်အိမ်လာတဲ့ဧည့်သည်ကို ကော်ဖီတိုက်တာဒါကော်ဖီနဲ့ပူဇော်တယ်လို့သုံးလို့ရစပေးရနော်ပူဇော်တာပဲဒါလည်းပူဇော်တာအဲ့ဒါလို့ပေကဏပူဇော်တာမျက်နှာမှုကိုပြတာတွေဟာသူစီကမေတ္တာကိုရလာတာပဲအချင်းချင်းပြန်ပြန်မေတ္တာရသွားပြီဆိုလို့ရှင် ကောင်းတူဆိုးပဲဆိုတာဖြစ်လာတယ်အဲ့ချင်းချင်းမေတ္တာတက်ရောက်လာလို့ရှိရင်ကိုယ်ဟာကြီးပွားတိုးတက်ဖို့အနေအထားတစ်ခုအထောက်အကူဖြစ်လာတယ်နောက်ဆုံးတစ်ခုကတော့စာပေထဲမှာသုံးတဲ့စကားလုံးကတမနာဖြစ်မနာလို့သုံးတယ်ခုခေတ်နဲ့ပြောမှဆိုရင်ဘာသာရေးပုဂ္ဂိုလ်တွေလို့ပဲပြောလို့ရမှာပေါ့နော်ဘာသာရေးဆရာတွေ အိန္ဒိယနိုင်ငံမှာပထမဆုံးဘာသာရေးနဲ့ပတ်သက်တဲ့အုပ်စုကြီးနှစ်ခုရှိတယ်ပထမအုပ်စုကပြမနာလို့ခေါ်တယ်အဲ့ဒီပြမနာကတို့ကတော့မကောင်းမှုတွေကိုမျောမယ်မကောင်းမှုတွေကိုဆေးကြောတန်းစင်မယ်ဆိုရင်အိမ်အောင်ပြုတဲ့လူဘဝမှာလူလောကမှာမနေဘဲနဲ့ရေသေးရဟန်းဟုတ်ပြီးတော့နေကြတယ်မကောင်းမှုကိုမျောတယ်ဆိုတဲ့အနေနဲ့အဲ့ဒါပြမနာအုပ်စု နောက်တစ်ခါဗျမဏအုပ်စုတွေအကျင့်ပြက်လာတာကိုအကျင့်ပြက်ရုံမကသူတို့ကဗျမဏလူမျိုးတွေသာလင်ကျင့်ရမယ်ဆိုတဲ့ကန့်သတ်ချက်တွေဖြစ်လာတဲ့အခါခြံတဲ့ပုဂ္ဂိုလ်အများစုကမကြိမ်မနှက်ဖြစ်လာပြီငါတို့ကမကောင်းတဲ့စိတ်ဓာတ်တွေငြိမ်းအောင်ကျင့်မယ်ဆိုပြီးတော့ပါပေသမေတီတိသမနောဆိုတဲ့သမနာအုပ်စုတစ်ခုပေါ်လာပြန်တယ်ဘာသာရေးကိုင်းနှစ်ကိုင်းပေါ်လာတာအဲ့ဒါကို တမနာအုပ်စုနဲ့ပြမနာအုပ်စုတမနာပြမနာ movement လို့ခေါ်တယ်အုပ်စုကြီးနှစ်ခုပေါ်လာဒါရှေးခေတ်ကဘာသာရေးအုပ်စုနှစ်ခုပဲကောင်းနေတိုင်းပဲဘာသာရေးလုပ်တယ်ဆိုတာဖျားတရားလုပ်ကိုလုပ်တယ်စီးပွားရေးလုပ်ကိုလုပ်တာမဟုတ်တော့ဘူးအဲ့ဒီအလုပ်ကိုလုပ်နေကြတဲ့အကျင့်ကောင်းနေထိုင်ကောင်းတဲ့ပုဂ္ဂိုလ်တွေကိုလည်းယူသေးရမယ်မြတ်နိုးရမယ်လေးစားရမယ်ပေးကမ်းထောက်ပံ့ရမယ် ခေါင်းဆောင်လှုပ်တဲ့ပုဂ္ဂိုလ်ဟာပြန်ပြီးတော့ချုပ်လိုက်လို့ရှင်မိဘတွေကိုပေးကမ်းထောက်ပံ့ရမယ်မိသားစုနဲ့ဝန်ထမ်းတွေကိုပေးကမ်းထောက်ထောက်ပံ့ရမယ်အိမ်ကြီးချင်းနိုင်ငံအိမ်ကြီးချင်းနိုင်ငံတွေအိမ်ကြီးချင်းအရက်တွေအားလုံးကိုကိုတန်းတဲ့မြတ်ပေးကမ်းထောက်ပံ့ရမယ်တတိတစားဆက်ဆံရမယ်မမြင်ရတဲ့နတ်တွေကိုလည်း ပေးကန်ထောက်ပံ့ပြီးတော့လုံနေကြထုံတန်းစင်လာမဖြစ်လောက်ရမယ်ဘာသာရေးပုံကိုယ်တွေကိုလည်းပဲပေးကန်ထောက်ပံ့ပြီးတော့အလေးအမြတ်ပြုရမယ်လို့အဲ့ဒီအချက်၅ချက်နဲ့ပြည့်စုံတဲ့ခေါင်းဆောင်ဟာချီးပွားတိုးတက်မှာပဲလို့ထိတုတ်တန်ကိုမြတ်စွာဘုရားဟောတာယတ္တကတ္တစီ မဟာနာမကုလဗုဒ္ဓတပစ္စဓမ္မာဘယ်ကောင်းဆောင်မျိုးပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းရဲ့ကောင်းဆောင်ပဲဖြစ်ဖြစ်တိုင်းပြည်ကောင်းဆောင်ပဲဖြစ်စေပါတီကောင်းဆောင်ပဲဖြစ်စေစစ်တပ်ကောင်းဆောင်ပဲဖြစ်စေကုမ္ပဏီကောင်းဆောင်ပဲဖြစ်စေအသင်းအဖွဲ့ကောင်းဆောင်ပဲဖြစ်စေရက်ွက်ထဲမှာကနေခေပရာဟိတကောင်းဆောင်ပဲဖြစ်စေအဲ့ဒီလိုခေါင်းဆောင်တွေဟာအခုလို့ အလွာအသီးသီးကမေတ္တာတွေရထားလို့ရှင်အဲ့ဒီအလွာအသီးသီးကသူ့ကိုကောင်းတဲ့စိတ်နဲ့အမြဲတမ်းဆူတောင်းနေကြမှာ ဖြစ်တယ်တဲ့ဘယ်လိုဆူတောင်းကြစိရန်ဇီဝသက်ရှိပါစေဒီကမာယုံပါလေဟိအသက်ကို ရှေးစွာထိမ့်သိမ့်နိုင်ပါစေဆိုတာကျမ်းပါပါစေသက်ရှိပါစေကျမ်းပါပါစေလို့ သူ့ပေါ်မှာဒီမေတ္တာစိတ်တွေရောက်နေကြတယ်လို့ဆိုတယ်အခြေခံအဖြစ်အလုံးရဲ့မေတ္တာကိုရတော့အလုံးကသူ့ကိုကောင်းတဲ့ဆုတွေတောင်းကြတယ်ကောင်းတဲ့ဆုတွေတောင်းပြီးအသက်ရှိပါစေ ကျမ်းမာပါစေလို့အလုံးရဲ့မေတ္တာကို ရရှိထားတယ်လို့ဆိုအဲ့ဒီအလုံးရဲ့မေတ္တာကိုရရှိတဲ့ခေါင်းဆောင်တူပြည်သူချစ်သောခေါင်းဆောင်လို့ဆိုလို့တဲ့ပေါ့အဲ့တော့အလုံးရဲ့အဲ့တော့အလုံးရဲ့မေတ္တာကိုရတယ်ဆိုတာ ရာခိုင်နှုန်း100%တရားရာခိုင်နှုန်းမေတ္တာရတဲ့လူလောကမှာရှိသလားဆိုမရှိနိုင်မြတ်စွာဘုရားတောင်မှ100%မရဘူးသို့တော့ကိုယ့်ဘက်ကမေတ္တာပြည့်ပြည့်ဖို့ကအရေးကြီးဆုံးပဲဟုတ်ကိုယ့်ဘက်ကမေတ္တာမပြတ်ဘူးဆိုလို့ရှိရင်ကိုယ့်ဘက်က100%ဖြစ်ပြီမယ်နောက်ဘက်တခြားဘက်က100%ဖြစ်ချင်မှဖြစ်မယ် ကိုယ့်ဘက်ကတော့ဖြစ်အောင်ကြိုးစားလို့ရတယ်သူများဘက်ကတော့ကိုကြိုးစားလို့မရနိုင်ဘူးကုန်တော့ဖះတော့မရဘူးလို့ဆိုသို့တော့ကိုယ့်ဝတရားနဲ့အညီအလုံးရဲ့ခြေနှက်မှုကိုရအောင်တရားမျှတမှုနဲ့ဆောင်ရွက်ရမယ်လို့ဆိုတာထိတုတ်တန်ရဲ့အထီးကတော့စိတ်ပိုင်းဆိုင်ရာမဟာနာမကိုဟောတာ မဟာနာမဆိုတဲ့လက်ဆွေကောင်းဆောင်တယောက်ပေါ့သူကမဟာနာမဆိုတာတာယွေမင်းထဲမှာလည်းဒီနာမည်ရှိတယ်လက်ဆွေမင်းထဲမှာလည်းပဲဒီနာမည်ရှိတယ်ဒီတာမန်တထေးတကြွယ်ထဲမှာလည်းပဲဒီနာမည်အားရှိတယ်နာမည်တူတွေပေါ့အခုကလက်ဆွေတဲကခေါင်းဆောင်တယောက်ဖြစ်တဲ့မဟာနာမကိုဒီရေချင်းကရက်နဲ့ပြည့်စုံပြီဆိုရင်ကြီးပွားတိုးတက်မှာပဲဘယ်တော့မှမဆုံးယုံနိုင်ဘူးလို့ မြတ်စွာဘုရားကလက်ရှိကုမာရကတုတ်တန်ကိုဟောတာအဲ့ဒီတုတ်တန်ဟာသင်္ကန်းစာယူပြီးတော့လိုက်နာကျင့်သုံးရမယ်တုတ်တန်လေးတစ်ခုပဲလူဆိုတာအဓိကနံပါတ်1မေတ္တာရမှအလုံးရဲ့မေတ္တာရရှိပြီဆိုလို့ရှင်လုပ်ငန်းကင်တာတွေပို့လို့ပို့လို့အဆင်ပြေလာပြီးတော့ကြီးပွားတိုးတက်မှုဖြစ်လာနိုင်တယ် တော့ជីវတုတ်တက်မှုကြတော့လှုပ်ဆောင်မှုနဲ့ဆိုင်သွားတယ်ဒါစိတ်ပိုင်းဆိုင်ရာညီညွတ်ရေးမေတ္တာခိုင်မာရေးအတွက်ဒီအချက်ကိုမြတ်စွာဘုရားအထက်ကဟောတာဟောပြီးတော့ခေါင်းဆောင်ဖြစ်လာလို့ရှိရင်ရှိရမယ့်အရေးချင်းတွေဟာရှိတယ်ဘုရားဟောကြားတဲ့အဆုံးအမတွေထဲမှာ ခေါင်းဆောင်တွေရဲ့အရေးချင်းတွေဆိုတာ ရှင်းရှင်းလင်းလင်းဖော်ပြထားတာရှိတယ်ပေါ့နော်ဥပမာမဲ့ဒီနာဂကုံ6ပါးတို့ခမဇာဂရိယုတ်ဌာနံတန်ဝိပါကောတရိခဏခုခေတ်တော့နာယကနာယကလူကြီးတွေဆိုအကြံပေးတဲ့ရောက်သွားဥက္ကဋ္ဌဆိုမှဒါဥက္ကဋ္ဌရဲ့အရေးချင်းလို့ပဲပြောမှာနော်ဥက္ကဋ္ဌတွေခေါင်းဆောင်တွေရဲ့ အရေးချင်းဟာဒီ6မျိုး သူတို့တတိထားပြီးတော့လှုပ်ဆောင်မှုလိုတယ်နံပါတ်1ကဘာလို့ဆိုရင်သိခံစိတ်ရှိရမှာသိခံတယ်ဆိုတာဟာထက်ကနေရှိစိတ်ဆိုးတာတို့အာနာပြတာတို့မလှုပ်ဖို့အရေးကြီးတယ်နော်ညာတော့အဖြစ်ခေါင်းဆောင်ဖြစ်သွားလို့ရှိရင်ငါတကောကောလာတတ်တယ်သိခံစိတ်ကယော့နေလာတတ်တယ် အောက်လူတွေရဲ့အမှားကိုသိမခံနိုင်တာလေဒါသိခံစိတ်မရှိတာလို့ပြောတယ်တစုံတယောက်ကကိုယ်ဝေဖန်လာရင်လည်းမခံနိုင်တာဝေဖန်တာလည်းခံနိုင်ရမယ်စိတ်ဆိုးစရာကြုံလာရင်လည်းပဲသိခံနိုင်ရမယ်ကိုယ်တက်ရိုက်ဆဲလာရင်ခုခေတ်ဆိုဆဲတဲ့လူက Facebook ကလည်းဆဲတာပဲလေကိုရှိမဆဲရဲလည်းဘေးကနေဆဲတာတည်းရှိတယ်ဘာပဲဆဲဆဲဒါကိုသိခံနေဆိုတဲ့အတိတ်ပဲက ပြန်ပြီးတော့တုံ့ပြန်မနေဘူးသူကြိုက်တာပြောပါစေနေလိုက်တဲ့သဘောပဲနော်ကိုကဒီအတွက်စိတ်ထဲမှာအနှောင့်အယှက်မဖြစ်အောင်နေတာကိုသိခံတယ်လို့ခေါ်တယ်စိတ်ထဲကတေးမှတ်ပြီးတော့အဲတကွေးကြတွေ့မယ်ဆိုရင်တေးမှတ်လို့ရှင်ဒါသိခံတာမဟုတ်ဘူးသိခံတယ်ဆိုတာပါမမှတ်သားပြီးတော့မထားပဲနဲ့ပြောသမျှတွေကိုအောင်ဤထားပြီးတော့ကိုလုံးတင်တာကိုဆက်လက်လုပ်တယ် အဲ့ဒါကိုခမာလို့သိခံတယ်လို့ခေါ်တာဇာရိယဆိုတာခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ဟာနှိုးချတက်ကြွမှုရှိရမယ်နှိုးချတက်ကြွမှုဆိုတာခေါင်းဆောင်ဟာအမြဲတမ်းအလန့်ဖြစ်နေရမယ်သူများတဲ့ခက်ရှိပြေးတဲ့အမြင်တွေတို့ဘာတွေတို့ရှိနေဘူးလိုအပ်တယ်ပေါ့နော်အမြဲတမ်းခေါင်းဆောင်ဟာတက်ကြွနေရမယ်ဥဋ္ဌာဏလုံလဝိရိယရှိရမယ်သူများတဲ့နှစ်ဆသုံးဆကြီးမားတဲ့လုံလဝိရိယ တန်ဝိဘာကကိုတယောက်တည်းမသုံးဆွဲပဲနဲ့မျှဝေပေးတတ်တဲ့ပုဂ္ဂိုလ်မျိုးရှိကိုအကြောင်းနဲ့မကြည့်ပဲနဲ့သူများအကျိုးပါကြည့်ရမယ်လို့ဆိုလို့အလုံးကိုမျှတာတဲ့အကျိုးကြည့်ရတရားဆိုတာခေါင်းဆောင်ဆိုတာနောက်လိုက်တဲ့ပုဂ္ဂိုလ်တွေပေါ်မှာမေတ္တာထားရမယ်အကျဉ်းနာထားရမယ်မေတ္တာဆိုတာသူ့ကိုကောင်းစားစေချင်တာမေတ္တာအကျဉ်းနာဆိုတာကရုဏာတရားထားတာ တော့ဒီနေရာမှာတရားလို့တင်ပြောလိုက်တော့မေတ္တာကရုဏာကိုအဓိကထားတာမုဒိတာပွားဖို့လည်းပဲအရေးကြီးတယ်လို့ပြောတခါတရံခေါင်းဆောင်အရေးချင်းနဲ့နောက်လိုက်အရေးချင်းကကောင်းလာလို့ရှင်အိတ်တာဖြစ်တတ်ပြန်တယ်ချက်လက်စီဖြစ်လာအဲ့ဒါမျိုးမဖြစ်ဖို့လေလိုတယ်ခေါင်းဆောင်ဟာအိတ်ခဏတဲ့လုပ်ငန်းကင်နာနဲ့ပတ်သက်ပြီးတော့အမြဲမပြတ်စစ်ဆေးကြည့်ရှုနေရမယ်လို့ဆိုလိုတယ်အဲ့ဒါဟာ ခေါင်းဆောင်နိုင်ကဥက္ကဋ္ဌတို့ပြည့်စုံရမယ့်အရေးချင်းတွေဒါမှကြီးပွားတိုးတက်မှု ခုနကအခြေခံကအလုံးရဲ့မေတ္တာရပြီရှားတဲ့အခါမှာဒီအချက်တွေကိုလိုက်နာမယ်လို့သူတို့ဆိုလိုတယ်နော်ဒါတွေလိုက်နာဖို့လိုအပ်တယ်နောက်တစ်ခါစီယုံရည်နဲ့ပတ်သက်လာလို့ရှင်မြတ်စွာဘုရားဟောထားတဲ့သင်္ကားဝတ္ထုတရား၄ပါးဆိုတာရှိတယ်သင်္ကားဆိုတာစုစည်းတာချီးမြှောက်တာတစ်ဖက်သားရဲ့ ဒီတပည့်သားကိုချစ်မြောက်ပြီးဟိုစီယုံပေးတဲ့မှန်ကန်တဲ့စီယုံ စီယုံမှုလို့ဒီလိုဆိုနိုင်တာပေါ့အဲ့ဒီသင်္ဃဝတ္ထုတရား၄ပါးဆိုတာအလုံးမှာတိတ်အရေးကြီးတယ်မိသားစုဟာဒီမိသားစုဆိုရဲအစပြီးတော့ဒါအစည်းအုံလေးတစ်ခုပဲအဖွဲ့အစည်းအသေးလေးပဲမိသားစုဆိုတာပင်မအဖွဲ့အစည်းလေးပဲ နောက်တငယ်ချင်းပေါင်းသိဒီလိုဖွဲ့စည်းထားတဲ့အဖွဲ့အစည်းမှမဟုတ်တငယ်ချင်းဆိုရင်တငယ်ချင်းနှစ်ယောက်ရဲ့ချားမှဒီစီယုံရရှိရဒီစီယုံမရှိရင်ဒီတငယ်ချင်းဟာအခုတွဲတော့ကြကွဲဒီလိုဖြစ်နိုင်တယ်အိမ်တော်ဘက်ကလည်းတူတူပဲသင်္ကဝတ္ထုတရား၄ပါးနဲ့ပြည့်စုံအဲကဏိခေမှာတော့သင်္ကဝတ္ထုတွေအားနဲ့လို့လားမသိဘူးကဏိကွဲနှစ်ဖြင့်ဟာကွဲကဏိတွဲပြီးနှစ်ဖြင့်ဟာကြကွဲသွားကြဗျာ အဲ့တော့အခြေခံတွေလုံလောက်မှု မရှိတာလို့ဆိုရမှာလူဆိုတာတူရဲနေတာမဟုတ်ဘူးပတ်ဝန်းကျင်နဲ့နေကြတာဖြစ်တယ်ဒါကြောင့်မလို့ပတ်ဝန်းကျင်နဲ့နေလာလို့ရှိရင်စီယုံရေးတရားသင်္ဃာဝတ္ထုတရား၄ပါးကို ကိုယ်တိုင်ကမမေ့မသုံးကြိုးစားအထောက်ဖို့လိုအပ်တယ်နံပါတ်၁ကပါတော့ဆိုရင်ဒါန ပေးမှုကမ်းမှုဟာကောင်းတဲ့စီယုံရေးတစ်ခုပဲအဲ့တော့ဘာပေးရမှာတော့လို့လူတွေကတော့တွေးကောင်းတွေးလိမ့်မယ်လူရရှိကိုပေးတော့တာပဲလေလက်ဆောင်ပေးစရာရှိတယ်လက်ဆောင်ပေးတာနယူးယားဆိုနယူးယားလက်ဆောင်ပေါ့ခရစ်စမတ်ဆိုခရစ်စမတ်လက်ဆောင်လက်ဆောင်လေးတွေပေးတယ်ဘာပဲဖြစ်ဖြစ်ပန်းစည်းလေးပဲဖြစ်ဖြစ်ပေးတာပဲအဲ့ဒီလေးပေးကပ်မှုတွေဟာ လူရဲ့စိတ်နှလုံးကိုစီယုံမိတာဖြစ်တယ်ပေါ့ဒါရင်လားလို့ဆိုတော့နောက်တစ်ခုကပေယဝိဇ္ဇာစကားပြောတဲ့အခါမှာသိအရေးကြီးတယ်မောင်းမောင်းမာမာဘယ်တော့မှမပြောနဲ့တစ်ဖက်သားနှဝင်ချုံအောင်ပြောတတ်ရမယ်နော်စကားကိုချူချူသာသာပြောတတ်ရမယ်အဲ့ဒါဘေယဝိဇ္ဇာလည်းစီယုံရေးတစ်ခုပဲနောက်တစ်ခုကတော့အထစရိယာ သူ့မှာကိစ္စဝိစ္စလှုပ်ရှားတွေပေါ်လာလို့ရှိရင်ကိုယ်ကိစ္စလို့သဘောထားပြီးဝိုင်းကူညမနေစင်းရအောင်အဲ့ဒါလဲစီယုံရေးတစ်ခုပဲအာသူ့လှုပ်တော့ဝိုင်းလှုပ်တယ်ငါလှုပ်ကြရင်ဒီကောင်ကယူမဆိုင်ဘူးမအားလို့ပါဆိုပြီးတော့ရှောင်ထွက်မသွားသူ့လှုပ်လဲဝိုင်းလှုပ်တယ်ကိုယ်လှုပ်လဲဝိုင်းလှုပ်တယ်နောက်ဆုံးတစ်ချက်ကတမာနတ္တတာဆက်ဆံပြီဆိုရင်ကိုယ်နဲ့ဓာတ်နုထားဆက်ဆံဘယ်တော့မှ look down မလုပ်နဲ့လို့ပြောတာ နော်အထင်မြင်သေးတာမျိုးနဲ့ဆက်ဆက်မိသွားလို့ရှိရင်ဒီလူကရင်ထဲမှာခုသွားအဲ့ဒီကလေးမေတ္တာပျောက်သွားတယ်အဲ့ဒီလိုမေတ္တာရဲ့စလုံးစခုတွေမဖြစ်စေအောင်အမြဲတမ်းကိုယ့်အောက်ကလူပဲဆိုပြီးတော့ကိုယ့်ရဲ့နေကြတဲ့လူပဲဆိုတဲ့အမြင်မျိုးနဲ့မထားဘဲနဲ့ဆက်ဆံမှုဟာ အမှန်တမ်းအရေးကြီးတယ်လို့ တမနာတတာကိုနဲ့ဓာတ်နှုထားပြီးဆက်ဆံရမယ်ကို့အရေးချင်းမျိုးရအောင်လုပ်ပေးရမယ်ဆိုလိုတာကိုနဲ့ဓာတ်တူအနေထားမျိုးရောက်လာတည်ထအောင်သူ့ကိုမြင့်တင်ပေးရမယ်လို့ဆိုလိုတယ်အဲ့ဒီသင်္ဃဝတ္ထုတရား၄ပါးတိုင်းလိုက်နာချက်သုံးမယ်ဆိုလို့ရှိရင်ဒီဟာခေါင်းဆောင်ကောင်းဖြစ်လာမေတ္တာရတဲ့အပြင်လိုက်နာဆောင်ရွက်ရမယ့်အလုပ်တွေကတော့ဒီသင်္ဃဝတ္ထုတရား၄ပါးပဲ။ ဒါအရေးကြီးတယ်လို့သူတို့ဆိုလိုတယ်နော်အဲ့တော့ခေါင်းဆောင်ကောင်းရဲ့အင်္ဂါရက်တွေမြတ်စွာဘုရားရဲ့တရားတော်တွေမှာပြည့်ပြည့်စုံစုံဖော်ပြထားတာတိုင်းပြည်ကြီးတစ်ခုလုံးကိုအုပ်စိုးတဲ့ရှေးခေတ်ကတော့ monarchical system ဧကရာဇ်ဘုရင် စနစ် oligarchy system ဆိုတဲ့တပါတီတလူလူမျိုးတစ်ခုကနေအုပ်စိုးတဲ့စနစ် ဒီကနေ့ခေတ်မှာလည်းပဲပါတီကအုပ်စိုးတယ်ဆိုရင်ဒါအိုလီကာကီပုံစံမျိုးပဲဘယ်ဟာနဲ့ပဲအုပ်စိုးအုပ်စိုးဘယ်စနစ်နဲ့ပဲအုပ်ချုပ်အုပ်ချုပ်ဒီရည်ချင်းတွေဒီလောရမယ့်ကိစ္စတွေကတော့ထူထူပဲသင်္ဃဝတ္ထုတရား၄ပါးလိုက်ပြီးတော့စီုံရည်ရှိနေဖို့အမတမလိုအပ်တယ်အဲ့ဒါရှိနေမှခုနကပြည်သူတို့ရဲ့ကောင်းသော ကောင်းသောဆုတောင်းကိုရရှိမှာဖြစ်တယ်။တက်ရှိပါစေ၊ကြမ္မာပါစေ။အားလုံးကကျေနပ်နေကြတယ်။ဝိုင်းပြီးတော့ဆုတောင်းတာခံရတယ်ဆိုတဲ့အနေအထားမျိုးရောက်အောင်အဲ့ဒီကြမှာကြီးပွားတိုးတက်နိုင်တယ်လို့ပြောတာ။မင်းကျင့်တရား၁၀ပါးဆိုတာငါတို့ကမင်းမှမဟုတ်တာကျင့်စရာမလိုဘူးလို့မအောင်မေ့လေနဲ့။နော်။မင်းဆိုတာစနစ်အရာမင်းကိုဗဟုပြုပြောတာ။ကိုယ့်အိမ်မှာကိုယ်ကလည်းမင်းဖြစ်နေမှာ ကိုယ့်အိမ်မှာကိုကြီးခဲ့ဆိုကိုမင်းမယ်ကိုယ့်ဖွဲ့စည်းမှာကိုကြီးခဲ့ဆိုရင်ကိုမင်းမယ်အဲ့ဒီခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ဟာရာဇဓမ္မလို့ခေါ်တဲ့မင်းကြီးတရားတွေတဲ့ကိုလုံးလုံးရမယ်လို့ဒီဒါလုံးရမှာဒါငါတို့ကမင်းမမဟုတ်တာဒါလိုက်ဆက်မလုပ်ဘူးလို့ဒီတို့သွားပြီးတော့အမြင်မဆောင်နဲ့နော်ခေါင်းဆောင်ခေါင်းဆိုတာဒါလောက်ရမယ်နံပါတ်1ကဌာန ပေးတာကမ်းတာဟာဒီအချင်းချင်းပေးကမ်းမှုလေးတွေကအလွန်အောင်မြင်တဲ့အရာတွေပဲဖြစ်တယ်။နိုင်ငံတနိုင်ငံပဲကြည့်လေလူမျိုးတွေမကြည့်နဲ့ကိုယ်အချင်းချင်းတွေမကြည့်နဲ့ဟိုနိုင်ငံကနေကိုယ်နိုင်ငံကိုထောက်ပံ့နေဆိုအဲ့နိုင်ငံကထောက်ပံ့တဲ့နိုင်ငံမျက်နှာရတာပဲလေ။ရတယ်မေတ္တာရှိတယ်။သူဆိုရင်စီးပွားရေးလုပ်ခွင့်နေလွယ်လွယ်ကူပေးတာဒါနပဲအဲ့ဒါ။ ကိုနိုင်ငံအတွက်ထောက်ပံ့တဲ့ကူညီတယ်အဲ့ဒါလိုပဲလူရဲ့စိတ်ဓာတ်ဟာကိုလိုအပ်နေတာကိုကူညီမှုဆိုတဲ့ဒါနဟာလူတိုင်းအတွက်လိုအပ်တဲ့အရာဖြစ်တယ်ဒါနလေးတစ်ခုနဲ့ပြီးလာလို့ဆိုမပြီးဘူးလိုအပ်ချက်တွေရှိတယ်ကိုချင်းတရားကောင်းမှုလိုတယ်သီလပြိဿာကဒီစွန့်လွတ်အနစ်နာခံမှုတွေရှိရမယ်အစ္စဝရိုးသားမှုဒါကတော့တော်တော်အရေးကြီးတဲ့လူရဲ့ဂုဏ်သိက္ခာပဲမယုံမသားလုံးလို့ ခံလိုက်ရတဲ့လူဟာဒီပုဂ္ဂိုလ်ကိုတက်တလုံးဆက်ဆံမှာမဟုတ်တော့ဘူးเนาะအစ္ဆဝရှိုးသားဖြောင်းမရမယ်မတ္တဝနုညံ့တယ်ဆိုတာဟိုပြော့ညံ့တာနဲ့သွားမရောနဲ့နုညံ့တာဆိုတာမာနခက်တံမှုဒေါသခက်တံမှု မရှိတာကိုပြောတာเนาะနုညံ့တယ်ဆိုတာပြော့ညံ့တာမဟုတ်ဘူးစိတ်ဓာတ်ပြော့ညံ့တဲ့လူကတော့အသုံးမဝင်ဘူးအဲ့ဒီနေရာမှာနုညံ့တယ်ဆိုတာပြောဆိုဆက်ဆံမာနတွေနဲ့ မာနာကြည့်ပြီးတော့ခက်ထန်တဲ့ဟာပြောလို့ဆိုလို့ဆွေးနွေးလို့မရတာမျိုးကအဲ့ဒါခက်ထန်သူလို့ခေါ်တယ်ပြောလို့ဆိုလို့ရှင်းပြလို့လက်ခံတဲ့ပုဂ္ဂိုလ်တွေအဲ့ဒါမတ္တဝလို့ခေါ်တယ်နုညံ့မှုနော်နုညံ့မှုပျော့ပြောင်းမှု ပြည့်ပြည့်မှုရှိရမယ်လူဟာလာမပြောနဲ့ငါပြောတဲ့အတိုင်းနားမထောင်ခြင်းမှုဆိုပြီးတော့လူခက်ထမျိုးတွေမလုံးအောင်လို့ဆိုလိုတယ် ပြည်လည်မှုရှိရမယ်မတ္တဝတပဆိုတာကိုကိုတိုင်းကိုကဒီချိုးချိုးချမ်းချမ်းနေထိုင်ပြီးတော့စံပြအဖြစ်နေထိုင်နိုင်ရမယ်အကောဓာဆိုထိတ်ကနေရှိဒေါသထွက်တာမျိုးမလုပ်အောင်ဒေါသမထွက်ရအောင်မွေဟောက်တယ်လို့မထိလိုက်နဲ့ထိလိုက်ရင်ပပြင်းထောင်ပေါက်မယ်ကိုက်မယ်ဆိုတဲ့ပုံစံမျိုးအဲ့ဒါမျိုးမဖြစ်เสียဘူးတဲ့ရှူတိုင်းမလုပ်ရဘူးလို့ဆိုလိုတယ် ကိုရောသားကိုပြင်မထွက်เสียအောင်အဝိဟိန္ဒဘယ်သူကိုမှညှဉ်းပန်းနှိပ်စက်တဲ့အလုပ်မျိုးမလုပ်ရဘူးခန္တီသူများဆဲတာပဲဖြစ်စေအတင်းပြောတာပဲဖြစ်စေအလုံးဟာ အောက်ဤသိခံနိုင်ရမယ်အဝိရောဒနာကိုချင်းချင်းထဲမှာဆန့်ကျင်ဘက်တွေမလုပ်ရဘူးမဆန့်ကျင်အောင် နေတတ်ရမယ်ဆိုဒါမင်းကျင်တရား၁၀ပါးလို့ခေါ်တယ် မင်းနေတာကျင့်ရမှာမို့မင်းကျင့်တရားပြောတာမဟုတ်ဘူးခေါင်းဆောင်ကောင်းတွေကျင့်တဲ့အကျင့်မျိုးပဲခေါင်းဆောင်မှန်သမျှဒီအခြေအနေတွေကိုကြည်ကြကြကိုအထုတ်နိုင်လို့ရှိရင်ပြည်သူချစ်သောခေါင်းဆောင်ဖြစ်မှာသိချရတယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားဟောတဲ့လေသဝီကုမာရကတုတ်တံမှာခေါင်းဆောင်ကောင်းဖြစ်အောင်လုပ်ရတယ်ဆိုတာဘာကြောင့်ခေါင်းဆောင်ကအရေးကြီးနေတာလဲခေါင်းဆောင်ရဲ့နောက်လိုက်ရဲ့နှစ်ခုရှိတယ် မြတ်စွာဘုရားဟောတဲ့တရားတော်ကိုအခြေပြုပြီးတော့မြန်မာနိုင်ငံမှာပြောတဲ့ပြောလေးဆိုလေးရှိတယ်ရေးသားထားလေးရှိတယ်ဆုံးမစကားတွေရှိတယ်ရှေ့ဆောင်နွားလာဖြောင်းမြောင်းသွားကနောက်နွားတက်တိုက် ဖြောင်းမြောင်းလိုက်၏ဆိုလိုတာခေါင်းဆောင်ကောင်းလို့ရှိရင်နောက်လိုက်တွေကောင်းလားကတိခေတော့ခေါင်းဆောင်ကောင်းရှိရင်ခေါင်းဆောင်ကောင်းနေခေါင်းဆောင်ကောင်းရှိဖို့တဲ့ နောက်လိုက်ကောင်းရှိဖို့လိုတယ်ဆိုပြီးတော့ပြောလိုက်ကြပြန်တယ်မှန်တော့ခေါင်းဆောင်ကောင်းလို့ရှိရင်နောက်လိုက်ကကောင်းလာမှာပဲသိကြတယ်အဓိကတော့ခေါင်းဆောင်ကိုပဲအဓိကထားပြောတယ်ရှေ့ဆုံးအဲ့ဒါလေးကိုမှတ်သားကြည့်ပမာစကားဟာဘယ်ကနေပြီးတော့ယူပြီးတော့ပြောတာတော့ရှေ့ဆောင်နွားလာဖြောင်းဖြောင်းသွားကနောက်နွားတက်တိုက်ဖြောင်းဖြောင်းလိုက်ဤဆိုတာဒါဥပမာအနေနဲ့ပြောတာပါဠိစာပေမှာအရမိကတုတ်တန်ဆိုတာမြတ်စွာဘုရားဟောတာရှိတယ် အဲ့ဒီတုတ်တန်ကလာတဲ့စကလုံးပဲဒါဂုံနံစေတရမာနနံဥဇုံခိစတိပုံငောတဲ့နွားအုပ်ကြီးတအုပ်ဟာနေရာရွှေ့သွားကြတယ်အဲ့ဒီထဲမှာခေါင်းဆောင်နွားကြီးကလမ်းဖြောင်းဖြောင်းသွားလို့ရှိရင်တဲ့တဗ္ဗခာဝီဥဇုံကိစ္ဆန္တိနိတေဥဇုံကတိတတိသူဖြောင်းဖြောင်းသွားလို့ရှိရင်နောက်ကနွားအုပ်ကလည်းသူ့နောက်အကုန်လိုက်သွားကြတယ် နော်ဒါဆေဖာရီတို့ဘာလို့ကြည့်လိုက်မဲ့ဆိုရင်တော်ရင်တရိษံတွေတောင်မှပဲခေါင်းဆောင်နောက်လိုက်ကြတာလေအကုန်လုံးသူသွားရအကုန်လိုက်ကြတာအဲ့တော့မြတ်စွာဘုရားဥပမာအနေနဲ့ဟောတာဟောချင်တာကဘာတော့ဆိုအေဝမေဝံမနုဿေသူယောဟောတိတိဋ္ဌတမတော်ဒီတိုင်းပဲလူအတိုင်းဝိုင်းထဲမှာအချီးအမြတ်လို့ခေါင်းဆောင်တင်ထားတဲ့ ပုဂ္ဂိုလ်ရှိတယ်ဥက္ကဋ္ဌတင်ထားတဲ့ပုဂ္ဂိုလ်ရှိတယ်နော်အဲ့ဒီဥက္ကဋ္ဌလို့ဆိုရက်မြင့်မြတ်တဲ့ပုဂ္ဂိုလ်အမြတ်ခေါင်းဆောင်အဖြစ်တင်ထားတဲ့ပုဂ္ဂိုလ်ဟာတဲ့သောတစေဓမ္မစရေတိပကေဝဣတရာပစာသောတစေဓမ္မစရတိအဲ့ဒီပုဂ္ဂိုလ်ကတရားဥပဒေကိုလေးစားတယ်မျှတတယ်နော် ဆိုလို့ရှိရင်နောက်လူတွေကလည်းပဲတရားဥပဒေလေးစားတဲ့ပုဂ္ဂိုလ်တွေမျှတတဲ့ပုဂ္ဂိုလ်တွေဖြစ်လာသူကိုယ်တိုင်ကမမျှမတဥပဒေမလေးစားတဲ့ပုဂ္ဂိုလ်ဖြစ်လာလို့ရှိရင်ကျန်တဲ့ပုဂ္ဂိုလ်တွေလည်းမမျှမတမလေးစားဖြစ်လာမှာအဲ့တော့သူကိုယ်တိုင်ကတရားကိုအလေးအမြတ်တရားလမ်းကြောင်းတိုင်းနေထိုင်တယ်သူကတရားလမ်းကြောင်းတိုင်းနေလို့ရှိရင်ပကေဝဣတရာပစာ သူနောက်လိုက်တွေပြောစရာမလိုတော့ဘူး သူကျင့်တဲ့အတိုင်းလိုက်ပြီးတော့ကျင့်ကြတယ်တပ္ပရတ္ထံဒုက္ခသေတိတနိုင်ငံလုံးတတိုင်းပြည်လုံးဟာချမ်းသာတယ်အဲ့တိုင်းနေတနိုင်ငံလုံးတတိုင်းပြည်လုံးဟာချမ်းသာကြွယ်ဝပြီးရာဇာစေဟောတိဓမ္မိကောတယ်တိုင်းပြည်ကောင်းဆောင်ကတရားနိလန်အတိုင်းဥရိစိကနဲ့အညီနေထိုင်သွားပြီဆိုလို့ရှိရင်အဲ့ဒီတိုင်းပြည်ဟာချမ်းသာပြီးတော့ကြီးဝါးတိုးတက်လာမယ်ဒါက မြတ်စွာဘုရားဟောခဲ့တဲ့တရားတွေပဲအဲ့တော့မြတ်စွာဘုရားတရားတော်ဟာကိုယ်ကိုယ်ယုံတက်တက်ဘာသာတရားဒီလိုဟာမျိုးမဟုတ်ဘူးတိုင်းပြည်ထူထောင်တဲ့နေရာမှာလည်းပဲဒီတရားဟာအရေးကြီးတယ်နေ့စဉ်ဘဝจิตသုံးတန်လည်းပဲဒီတရားတွေအရေးကြီးတယ်လူတရားတွေကိုမြတ်စွာဘုရားဟောတာလူတွေဘဝမှာအလုံးကတော့နိဗ္ဗာန်ရောက်ကြောင်းတရားလို့ကြီးပဲထင်းနေကြတယ်မှန်တော့နိဗ္ဗာန်ဆိုတာလမ်းဆုံးမနိုင်ကိုပြောတာ မရောက်ချင်သေးဘူးဆိုရင်လည်းလူဘဝမှာချမ်းသာသာနေနိုင်မှုအကျင့်စဉ်တွေမြတ်စွာဘုရားဟောထားတယ်လမ်းမျိုးစုံကိုညွှန်ပြနိုင်တဲ့တရားဒီဘဝကောင်းကျိုးကိုပေးနိုင်တယ်နောက်ဘဝကောင်းကျိုးကိုပေးနိုင်တယ်နှစ်ဘဝလုံးအတွက်ကောင်းကျိုးပေးနိုင်တယ်တန်တရားကလွတ်ချင်ပြီဆိုရင်လည်းပဲလွတ်တဲ့နီလန်းကို ကျင့်ဆောင်မှုဟောပြောထားတာဖြစ်တယ်အဲ့တော့ကိုယ်ဝေယုံဘာသာတရားတတ်တတ်မဟုတ်ပဲねဒီနေ့ခေတ်မြန်မာလူမျိုးတွေရဲ့လက်ထဲမှာရှိတဲ့ မြန်မာနိုင်ငံမှာထွန်းကားနေတဲ့ပိရိက3သွဲ့နိကေ9ပြဓမ္မခန္ဓာပေါင်း7400ဆိုဗမာပြည်မှာရှိတယ်ဟောတာအိန္ဒိယမှာဟောခဲ့တယ်အဲ့ဒီအိန္ဒိယဟောတဲ့ဟာကိုအထုတ်အထည်နေတယ်ကွာမြန်မာပြည်ရောက်ပြီအခုမြန်မာပြည်မှာထွန်းကားနေတယ်နော်အင်တန်တန်မိုးရှိတဲ့ယရနာပစ္စည်းကိုမြန်မာလူမျိုးတွေရဲ့လက်ထဲရောက်လာဘယ်အချိန်ကစရောက်လာတယ်လဲဆိုရင် အိန္ဒိယနိုင်ငံနေပြီးတော့ရှင်သောနာနဲ့ရှင်ဥဒ္ဒရာကိုသူ့အနာဘူမိလွတ်လိုက်တဲ့အချိန်ကစပြီးတော့ဘာသာတရားဟာရောက်ရှိလာတယ်လို့ပြောနိုင်တယ်ပေါ့နော်အတောကမင်းကြီးလက်ထက်ဒီတဲ့စောလဲရောက်ချင်းရောက်နိုင်တယ်ပေါ့နောက်နောထဘုရင်ကြီးလက်ထက်ရောက်တဲ့အခါကျတော့အဲ့ဒီသူ့နာဘူမိတထုံမှာရှိတဲ့ပိဋကတ်တွေတိရိလင်္ကာ အခုဒီကနေ့ တိရိလင်္ကာလို့ခေါ်တဲ့တိဟိုနိုင်ငံမှာရှိတဲ့ပိဋကတ်တွေအဲ့ဒီပိဋကတ်တွေယူပြီးအလုံးတိုက်ဆိုင်ပြီးချိအနောရဘိညီဟာ ရှင်းအရဟံအကူညီနဲ့ဒီပိဋကတ်၃ပုံနိကေ၅ရက်မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေမြမလူမျိုးတွေရဲ့ရင်ထဲရောက်အောင်ပကံခက်ကစတင်ပြီးတော့ဆောင်ရွက်ခဲ့တယ်ပကံခက်ဟာစပြီးများစွာ တိုးတက်ခဲ့တယ်ပေါ့အဲ့ဒီဘက်ကိုတမန်အဖြစ် ရေးသားဖော်ပြလေးမရှိကြတဲ့အခါကျတော့ပကံခေတ်ရဲ့တိုးတက်မှုဟာလူတွေကတော့ရုပ်ပိုင်းဆိုင်ရာလောက်ပဲသိတယ်လဲဝင်ရိုးတဲ့တညဉ့်ဉဏ်ပကံဖျားပေါင်းဆိုဖျားပြူဖျားပြက်တွေပဲကြည့်ပြီးတော့ပကံခေတ်ကဖျားတဲ့တဲ့ပဲဒါလောက်ပဲသိကြတယ်အမှန်ကပကံခေတ်ရဲ့ဒီဘုရားတရားတော်တွေလိုက်နာကျင့်သုံးမှုဟာအမြဲတမ်းကြီးမားတယ်လို့ဆိုရမယ်နောက်ပိုင်းမှာစာပေနဲ့ပတ်သက်ပြီးရေးသားထားတာတွေများစွာရှိတယ်ပေါ့ အဲ့တော့အနောထဘုရင်ကနေစပြီးတော့မြန်မာနိုင်ငံကိုတီထောင်သွားတဲ့ဘုရင်ကြီးတွေအုပ်စီးသွားတဲ့ဘုရင်တွေဟာဟောဒီပိဋကတ်ထဲကပညာရက်တွေနဲ့ပဲအုပ်အုပ်ချုပ်သွားကြတယ်အဲ့ဒီအချိန်မှာဘယ်အနောက်တိုင်းပညာဒီစနစ်မှာမရှိသေးဘူးတီဘောမင်း1885ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးဆုံးရှုံးသွားတဲ့နောက်ပိုင်းကျမှအနောက်တိုင်းကအုပ်ချုပ်ရေးစနစ်တွေဗမာပြည်ရောက်လာတာ အဲ့ဒီမတိုင်ခင်ကပိဋကတ်ရသော်ဗျာအဆုံးမတရားတော်တွေနဲ့အုပ်ချုပ်သွားတာပဲဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ပိဋကတ်တော်တွေကိုအမှတ်တမဲ့မနေကြပါနဲ့အားလုံးဟာဒီလန်ရှာပြီးတော့လေ့လာမသားကြဖို့အမတမအရေးကြီးတယ်ပေါ့ညမပြေမှာပိဋကတ်တွေဟာအပြည့်အဝရှိနေတယ်ဒီထဲမှာ လူမှုရေးစီးပွားရေးအားလုံးအကျုံးဝင်တဲ့တန်ဖိုးမပြတ်နိုင်တဲ့ဆုံးမတွေဒီထဲမှာအကုန်ရှိတယ် စိတ်နှလုံးအေးချမ်းမှုကိုပေးနိုင်တဲ့အဆုံးအမတွေအကုန်ရှိတယ်။ဒါကြောင့်မို့မြတ်စွာဘုရားရဲ့အဆုံးအမတိုင်းထင်ရှားတဲ့မှတ်တမ်းရှိတဲ့အရာတစ်ခုပြောမှဆိုရင်အနောဒဘိရင်နောက်မှာနန္ဒပိတိုင်းပြည်ကိုပြန်စည်းရုံနိုင်တဲ့ကျန်စစ်သားမင်းဆိုတာအလုံးသိကြတဲ့အတိုင်းအဲ့ဒီကျန်စစ်သားမင်းကြီးကတိုင်းပြည်ကိုစည်းရုံပြီးတော့ သူမအုပ်ချုပ်နိုင်ခင်တိုင်းပြည်ဟာဖျော်ဖျဲဖြစ်သွားတယ်အဲ့ဒီအချိန်မှာကြောက်စာထိုးပြီးတော့သူလုံးဆောင်ရက်တွေမှတ်ထားတယ်တားရကွယ်မရရကွယ်အနေနဲ့ရရပြေလွှာပုံအောင်ရတယ်ပြည်သူတွေကိုပြန်ပြီးတော့ရအောင်စီမံပေးတယ်အလုံးပြန်ဆုံတွေးဖို့လုပ်ပေးတယ်အဲ့ဒီမှာဒုက္ခရောက်ကြတဲ့အခါလူတွေကငိုကြွေးကြတော့ မွန်ဘာသာနဲ့ရေးထိုးထားတဲ့ဒီချန်စစ်သားဘီရင်ကြီးရဲ့မှတ်တမ်းလေးမှာဒုက္ခရောက်တဲ့ပြည်သူတို့ရဲ့မျက်နှာကိုမျက်ရည်ကိုသူတုပ်ပမယ်လက်ရလက်ဖြင့်စားစရာတောက်စရာတွေပေးပါမယ်လက်ဝဲလက်ဖြင့်အဝတ်တန်းစာတွေပေးပါမယ်တို့အဲ့ဒါလို့မြတ်စွာဘုရားဟောထားတဲ့အကျဉ်းတရားအတိုင်းမေတ္တာရအောင် သူပြန်လုပ်ပြီး နိုင်ငံတော်ကြီးကိုပြန်ပြီးတော့စီယုံခဲ့တာဖြစ်တယ်ဗမာသမိုင်းကိုတည်တည်ချာချာလေ့လာဖတ်ရှုကြည့်တဲ့အခါနောက်ဆုံးမှလည်းပဲအလောင်းဖရာဟာသူအာဏာရယူခြင်းဟာ သာသနာတော်ကိုတမိုးထားပြီးတော့သာသနာကို ပြုစုခြင်းလို့ငါသာသနာပြုရရင်ငါအနိုင်ရပါစေသူတို့ သာသနာပြုရရင်သူတို့အနိုင်ရပါစေလို့ဆင်ဥကင်းထက်ကနေပြီး ရွှေကြရားနဲ့ရေသွန်းလောင်းပြီးတော့ရှေ့တန်းကိုထွက်သွားတာဖြစ်တယ်ပေါ့မင်္ဂန်နဲ့ရည်ရွယ်ချက်နဲ့လုပ်ကြတယ်လို့ဆိုလို့အဲ့တော့မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေဟာပိဋကတ်ထဲမှာအပြည့်စုံရှိသည့်အတွက်ကြောင့်ဒီဆုံးမတော်တွေတိုင်လိုက်တာကျင့်သုံးမှုဟာအလွန်ကောင်းတယ်လို့ဒီအချက်တွေကိုသိရှိတဲ့ဒီရွှေရှင်သာသနာပိုင်ဆံငင်းဆရာတော်ဘုရားကြီးမေ့ရှိသွားတာဟုတ် စာပေထဲမှာဖတ်ရှုရတယ်။ဝန်ကြီးတူကိုပြောလိုက်တယ်။ဖတ်ဆဗလလက်ထက်ကတို့တိုင်းပြည်မှာတဲ့ပိဋကမတက်ရင်ဝန်ကြီးမလို့ရဆိုတဲ့ဥပဒေရေးဖို့ကောင်းတယ်ပေါ့။အကယ်၍ပိဋကတက်မယ်ဆိုလို့ရှိရင်ဒီဝန်ကြီးတွေရဲ့အုပ်ချုပ်တဲ့ဤပညာပြည်သူတွေနဲ့ဆက်ဆံတဲ့ဤပညာဒီတဲ့ပို့ပြီးတိုးတက်ပြီးတိုင်းပြည်ဒီတဲ့ကြီးပွားတိုးတက်နိုင်တယ်လို့ ဆရာတော်ကြီးကယုံကြည်လို့ဒီစကားကိုမရှိလိုက်တာဝန်ကြီးမတက်ရင်ဒီဝန်ကြီးဟာပိဋကမတက်ရင် ဝန်ကြီးမလို့ရဆိုဥပဒေရေးထားဖို့ကောင်းတယ်လို့ဆရာတော်ကြီးမရှိလိုက်တဲ့စကားဟာရှိတယ်ဒါကြောင့်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ပြည်သူချစ်သောကောင်းဆောင်များဆိုတာဟာအခြေခံကြတဲ့စီလုံးရေးမှာတူးမေတ္တာတူးမှာဆိုတာလို့အလုံးခြေနဲ့နှစ်သက်ပြီး တူနဲ့တူမျက်နှိုးချင်းခံရတဲ့ပြည်သူနဲ့ခေါင်းဆောင် ပေါင်းစုံပြီးတော့တိုင်းပြည်ကိုတိုးတက်ကြီးပွားအောင် လုပ်နိုင်မှသာလျှင်ကြီးပွားတိုးတက်တဲ့တိုင်းပြည်ဖြစ်နိုင်တယ်ဆိုတာကိုစီကိုစီယုံကြည်ပြီးတော့တူနဲ့တူမေတ္တာသက်ဝင်ပြီးစီလုံးကတိုင်းရေးပြည်ဘာသာရေးသာသနာရေးအလုံးတိုးတက်အောင်ကြိုးစားဆောင်ရွက်နိုင်ကြပါစေကုန်သတည်း